ဟောကြားလာတာဖြစ်တော့ဒုဒကာကြီးတွေဒကမကြီးတွေဒီပိသားမှာဒါဝိတ္တုဒီခုနှစ်ပါးကိုခြေခံပြီးတော့ဦးဇင်းတို့ဒါဟောကြားနာကြားကြ။ပြောတာနံပါတ်1ဖြစ်တဲ့ဒီသီလဝိတ္တုဒီပေါ့နော်။ဒါဝိတ္တုဒီခုနှစ်ပါးလေးအစဉ်တိုင်းလေးခက်မြန်မြန်သွားသီလဝိတ္တုဒီစိတ်တဝိတ္တုဒီဒိဋ္ဌိဝိတ္တုဒီသင်္ခါဝိတရဏဝိတ္တုဒီမက္ခမက္ခဉာဏတတနာဝိတ္တုဒီ ပရိပဒညာနာတဒနာဝိတုဒ္ဓိညာနာတဒနာဝိတုဒ္ဓိဆိုပြီးတော့ဒါဝိတုဒ္ဓိ9ပါးပေါ့နော်ဒီဝိတုဒ္ဓိ9ပါးကိုတော့မိမိတို့နိဗ္ဗာန်ကိုလိုလားတောင်းတတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေအစဉ်အတိုင်းကျင့်ရမယ်ဆိုတာမျိုးကိုတော့ဒါမိမိတို့နှလုံးသားထဲမှာတန်ဖိုးနဲ့နှက်ထားတဲ့ကဲ့သို့ဆွေးမြဲစွာအမှတ်ယူထားကြရမှာဖြစ်တယ်ဒီဝိတုဒ္ဓိ9ပါးကိုကြော်လွှမ်းပြီးတော့ကျင့်ဉာဏ်ယူကုန်အထုတ်လို့တော့ငါတို့မဖြစ်ဘူးလို့ဒီလိုလည်းပဲဒါသဘောကျနှိမ့်ကြိုက်ထားရမှာ အဲ့တော့အဲ့ဒါမှရနံပါတ်1ဖြစ်တဲ့သီလဝိတုဒ္ဓိပေါ့လေကာယကံဝစီကံနိဗ္ဗုဒ္ဓစောင့်စည်းဖို့ဒါသီလဝိတုဒ္ဓိပိုင်းပေါ့ဒီသီလဝိတုဒ္ဓိပိုင်းကိုတို့တကကြီးတွေတကမာကြီးတွေအနေနဲ့ဒါ၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလစသည်အပြင်စွန့်နိုင်ကြလောက်ဒါမိမိတို့ကျင့်သုံးစောင့်တည်ဒါသီလတွေစင်ကြယ်ပြီသီလဝိတုဒ္ဓိဖြစ်ပြီအဲ့လိုသီလဝိတုဒ္ဓိဖြစ်ပါမှလည်းစိတ်တဝိတုဒ္ဓိကိုတစင်ကူးလို့ရတယ်လို့ဒီလိုလည်းပဲသဘောကျရအောင် အဲ့လိုစိတ်တဝိတ္တုဒီဘိုင်းမှာတော့ဒါနိဝရဏအညစ်အကြေးတွေကင်းစင်ခြင်းဖြင့်ဒါစိတ်တက်ကစင်ကြယ်ခြင်းပေါ့အဒီဘိုင်းမှာတော့ဒါသမထကမ္မဋ္ဌာန်းတွေကိုမိမိတို့ကအားထုတ်ကြရမှာဖြစ်တယ်အဲ့လိုသမထကမ္မဋ္ဌာန်းတွေကိုမိမိတို့ကဥပ္ပစရသမာဓိအပ္ပနာသမာဓိပေါ့ဒီလိုသမာဓိနှမျိုးတစ်မျိုးမျိုးကိုရအောင်ဒါမိမိတို့ကအထုတ်နိုင်ခဲ့ရင်ဒါစိတ်တဝိတ္တုဒီဖြစ်ပြီလို့တို့ဆိုရတယ်အဲ့လိုစိတ်တဝိတ္တုဒီဖြစ်တဲ့သူတော်ကောင်းတယောက်ဒီတဆင့်တက်ပြီးတော့ဒါဒိဋ္ဌိဝိတ္တုဒီဘိုင်းကိုကူးကြရအောင် အော်အဲ့ဒိဋ္ဌိဝိတ္တုရိဘိုင်းမှာကြတော့ခုနဦးဇင်းတို့ယုတ်ဒီဉာဏ်လေးကိုဒီမှာစပြီးတော့သူတော်ကောင်းတယောက်ကဒါအတိယယုတ်တရားတွေကိုပရမတ်ဆိုင်အောင်ဉာဏ်မြင်စိုက်အောင်ဒါကြိုးစားရနတရားတွေကိုပရမတ်ဉာဏ်မြင်စိုက်တဲ့အတိဒါသိအောင်ကြိုးစားရအဲ့လိုကြိုးစားလို့ဦးဇင်းတို့ဒါယုတ်ဒီဉာဏ်လေးကိုသိပြီဆိုလို့ရှိရင်ဒီမှာအယူပေါ့ဒါယုတ်ဒီဉာဏ်လေးအပေါ်မှာငါသူတစ်ပါးယောက်ျားမိန်းမဆိုတဲ့ဆွဲယူခြင်းမရှိတော့ဘူးဒါအယူကစင်ကြယ်ခြင်းဆိုတဲ့ဒိဋ္ဌိဝိတ္တုဒီအမြင်ကစင်ကြယ်ခြင်းဆိုတဲ့ဒါ ဒိဋ္ဌိဝိတ္တုဘံရောက်အဲ့လိုဒိဋ္ဌိဝိတ္တုရောက်ပြီဆိုမှထိုယုံနာဓမ္မသင်္ခါရတွေကိုကိုယ်ကပြပြပိုင်းပိုင်းခြားခြားနဲ့သိတဲ့သူတော်ကောင်းဒီတာလေးတဆင့်တက်ပြီးအကင်္ဂဥဒနာဝိတ္တုလေးခုမြောက်ပိုင်းကူရအဲ့တော့ဒီညမှာဟိုဉာဏ်ဉာဏ်ပိုင်းနဲ့ဒီကလေးတွဲပြီးပြောကြမယ်ဆိုရင်ဒါဉာဏ်စဉ်ကဒီကြမှာစတယ်နာမရူပပြိစေတာဉာဏ်ဆိုတာဒါဒိဋ္ဌိဝိတ္တုမှာစပြီးတော့ဟောအခုကင်္ဂဝိဒနာဝိတ္တုဘိုင်းကိုသွားကူရ အဲကေငါဥဒနာဝိသုဒ္ဓိပိုင်းမှာကံကံရဲ့အကျူကံနဲ့ကံရဲ့အကျူတရားကိုယုံမှားမှုမှာကြော်လွားလွန်မြောက်ခြင်းကြော်လွားလွန်မြောက်သည့်ဉာဏ်မြင်စင်ကြယ်ခြင်းပေါ့။အော်ဒီပိုင်းမှာတော့ဦးဇင်းတို့ဉာဏ်သင်ကတွဲပြီးသွားလို့ရှိရင်ဒါပစ္စယပရိကဉာဏ်လို့ခေါ်တဲ့ပရိသတ်တို့ပဲရှုခွက်ပြီးဒီမှာစပြီးတော့ဝင်လာမယ်။အဲ့ဒီဒိဋ္ဌိဝိသုဒ္ဓိနဲ့ကေငါဝိတရဏဝိသုဒ္ဓိလို့ခေါ်တဲ့ဝိသုဒ္ဓိနှစ်ပါးဉာဏ်သင်ကကြည့်မယ်ဆိုနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်နှစ်ပါး။ ဒါကိုဦးဇင်းတို့ပရိညာသုံးပါးကလက်ပြောပြန်တော့ဒါညာတပရိညာဒီဘက်မှာတည်တင်သိထိုက်တဲ့တရားတွေကိုထိုးထိုးထွင်ထွင်ဒါသိရမယ်ဘိုင်းလို့ဘယ်လိုဆိုလို့လဲအဲအဲ့လိုမျိုးဒါညာတပရိညာဘိုင်းဉာဏ်ရှင်ကနာမရူပပရိသေတဉာဏ်ပစ္စယပရိကဉာဏ်ကိုမိမိတို့ကရလို့ဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ကာဥဒနာဝိသုဒ္ဓိဖြစ်ပြီးဆိုတော့မှငါးခုမြောက်ဖြစ်တဲ့မက္ကမက္ကဉာဏတဒနာဝိသုဒ္ဓိကိုတဆင်ကူးကြရ။ဟောမက္ကဉာဏမက္ကမက္ကဉာဏတဒနာဝိသုဒ္ဓိဘိုင်းကမဉ္ဉ မဉ္ဇဉ်ဟုတ်သည်မဟုတ်သည်ကိုမဟုတ်သည်၌ဉာဏ်မြည်စင်ကြယ်ခြင်းပေါ့။ဟောဒီအပိုင်းမှာじゃဘာတွေကျုံးဝင်လာတော့ဆိုတော့အဲ့ဒါဦးဇင်းတို့ဒီဝိပဿနာစပြီပေါ့။သမတနာဉာဏ်ဟောနောက်တကဥဒိယပယဉာဏ်အနုပိုင်းဒီကိုစပြီးတော့ဝိပဿနာကိုအထုတ်တဲ့အပိုင်းရောက်။အဲ့တော့အဲ့ဒီအပိုင်းကိုတော့ဦးဇင်းတို့တိရဏပရိညာစောစောကညာတပရိညာမှာထူးထူးထွင်းထွင်းနဲ့ယုတ်တိဏ္ဍနေကိုသိပြီးတဲ့အပိုင်းပြီးရကအခုတိရဏပရိညာပိုင်းမှာထိုယုတ်တိဏ္ဍနေက ဒါလက္ခဏာရေးသုံးဏ်ကိုပိုင်းပိုင်းခြားခြားဒီမှာနေစာဆိုနေစာလို့နေစာလို့ပိုင်းပိုင်းခြားခြားဒုက္ခဆိုဒုက္ခလို့ပိုင်းပိုင်းခြားခြားအနတ္တဆိုအနတ္တလို့ပိုင်းပိုင်းခြားခြားနေဒါမိမိတို့ကဒါလက္ခဏာရေးသုံးဏ်တင်ပြီးတော့စုပွားသုံးသပ်နိုင်တဲ့အပိုင်းဒါညဒီရဏပရိညာပိုင်းကိုရောက်ပြီဒါပရိညာနဲ့ကြည့်ပရိညာပိုင်းနဲ့ကြည့်ဟောခုနဉာဏ်နေတဲ့ကြည့်ဓမ္မတနာဉာဏ်နဲ့ဥရိယပြဉာဏ်အနုပိုင်းဒါကိုမက္ကမက္ကဉာဏတတနာဝိတ္တုလို့ခေါ်တယ်လို့ဒီလိုသဘောကြရတယ် ဒီပိုင်းမိကမှာတစင့်တက်ပြီးတော့ခုနပြိပရာဉာဏတဒနာဝိသုဒ္ဓိကိုလည်းကူးရဥမာဒိဋ္ဌိဝိသုဒ္ဓိကိုမြာသေးတဲ့သူတော်ကောင်းတရားကင်္ဂဝိဒနာဝိသုဒ္ဓိကိုမြာသေးတဲ့သူတော်ကောင်းတယောက်ကမက္ကမက္ကဉာဏတဒနာဝိသုဒ္ဓိကိုကြော်ပြီးတော့အဲ့ဒါအထုတ်လို့မရဘူးထို့တူပဲမက္ကမက္ကဉာဏတဒနာဝိသုဒ္ဓိဘက်ကသမတနာဉာဏ်နဲ့ဥရိယပြဉာဏ်ကိုမှမိမိတို့ကဟိုတကယ်ထဲထဲဝင်ဝင်နဲ့အမတုနိုင်သေးပဲနဲ့ဒီပိုင်းဥပဒနာဉာဏ်တွေကိုကူးပြီးတော့ပြိပရာဉာဏတဒနာဝိသုဒ္ဓိကူးခြင်းတယ်ဒီလိုလည်းမရဘူးပေါ့ဒါလေးတွေကိုသဘောကျရအောင် ကောင်းပြီအဲ့ဒီပြိပဒဉာဏဒသနာဝိသုဒ္ဓိဘိုင်းမှာတော့ဦးဇင်းတို့ဥတ္တရပြညာရင်မိုင်းကနေစာယူဘင်္ဂညာပြညာအာဒီနဝညာမောဇိတုကမြာဒါညာပြိသင်္ဂညာသင်္ခါရုပ္ပကညာအဲ့ဒါအနုလောမညာဆိုပြီးတော့ဒီအထိကိုဒါဦးဇင်းတို့ပြိပဒဉာဏဒသနာဝိသုဒ္ဓိဘိုင်းဒီဘိုင်းတွေကတော့သူ့ဘာသူဝိပဿနာကိုတကယ်အားထုတ်လာတဲ့သူတော်ကောင်းကဉာဏ်ရင်းရင့်ကျက်လာတဲ့အခါမှာအစဉ်တိုင်းတက်သွားတာဒါလေးကတော့သူတကယ်လက်တွေ့ရှုတဲ့အပိုင်းနဲ့တော့ပို့ပြီးတော့သက်ဆိုင်တယ် ကဲအဲ့ဒါကိုပဲဦးဇင်းတို့ပရိညာကကြည့်ပြန်တော့ဒါဘာနာပရိညာပါအဲ့မှာဒီဝိပဿနာဉာဏ်ပိုင်းကစပြီးတော့ဒါကြတဲ့ကိလေသာတွေကတရင်ကတရင်ကပယ်ကွာလာတာပေါ့ဒါဘာနာပရိညာအဲ့ရနေပြီးတော့ဦးဇင်းတို့ဒါပြိပဒဉာဏတသနာဝိတ္တုဒီပိုင်းပြီးပြီဆိုတော့မှတဆင့်တက်လို့ဉာဏတသနာဝိတ္တုဒီပိုင်းကိုဝိပဿနာဉာဏ်နဲ့ရင့်ကျက်တဲ့ဥပဒနာဉာဏ်ရဲ့အဆုံးမှာနိဗ္ဗာန်ကိုမဉဏ်ပုံဉာဏ်နဲ့ဒါထိုးထွင်းပြီးတော့သိမြင်ပြီဆိုတဲ့အပိုင်းဒီဒါဉာဏတသနာဝိတ္တုဒီပိုင်းနိဗ္ဗာန်ဉာဏ်မြင်ခဲ့စင်ကြယ်ခြင်းဆိုတဲ့အပိုင်းပါ တော့ဒီဝိသုဒ္ဓိခုနှစ်ပါးကိုတော့ဦးဇင်းတို့မလွဲတာမရှောင်တာနိဗ္ဗာန်လိုလားတဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းကျင့်ရမယ်လို့လည်းဒါသဘောကျအနှစ်ချိုက်ပြီးတော့ဒါဦးဇင်းတို့တကယ်ဟောစဉ်လေးကိုပြန်သွားကြရအောင်အဲ့တော့ဦးဇင်းတို့အခုဟောလာတာဒါသီလဝိသုဒ္ဓိဘိုင်းပြီးတဲ့အခါစိတ္တဝိသုဒ္ဓိဘိုင်းကိုအခုရောက်လာပြီပေါ့အဲ့တော့စိတ္တဝိသုဒ္ဓိဘိုင်းမှာဒါဦးဇင်းတို့သမထကမ္မဋ္ဌာန်းဒါ40ကိုဦးဇင်းတို့အာနာပါနာကစပြီးတော့ဟောနေတာပေါ့အဲ့တော့အာနာပါနာကနေစပြီးတော့ဟောတော့အာနာပါနာကမ္မဋ္ဌာန်းဒီဒါ တို့တကကြီးတွေဒကမကြီးတွေအဲ့ဒီကိုဇေယောကောကိမှာပထမဇန်ဒုတိယဇန်တတိယဇန်စတုဒ္ဓဇန်ဒီဒါရစီနိုင်တယ်ပေါ့ဥပ္ပစရသမာဓိနဲ့အပနာသမာဓိတိုင်အောင်ဒါရတဲ့ကမ္မထံဒါဒီကမ္မထံကိုဦးဇင်းတို့ဟောလာတော့အခုဒါဟောစဉ်လေးကိုဆက်ပြီးတော့ဒါသွားကြရအောင်အဲ့တော့ပြီးခဲ့တဲ့ဘက်ကဦးဇင်းတို့ဘယ်ပိုင်းမှာရက်ခဲ့တော့ဆိုတော့ဒီအာနာပါနကိုပေါ့အစဉ်တိုင်းပေါ့ပါဠိတော်ဟောစဉ်အတိုင်းအစီအတူအစာအလဲဆုံး ဝင်လေထွက်လေကိုငြိမ်အောင်ငြိမ်အောင်ကျင့်တဲ့အပိုင်းဆိုပြီးတော့ဒီလိုမျိုးဒါပါဠိတော်ဟောစဉ်အတိုင်းကျင့်။ဟောနောက်တကဦးဇင်းတို့ထာဂရကညွှန်ပြတဲ့အတိုင်းဒါကဏနာနီးစစချင်းသူတော်ကောင်းတွေမှာလိုအပ်ရင်ကဏနာနီးကိုသုံးလို့ဟောပြီးတဲ့အခါကျတော့အနုဘန္ဒနာနီးဒါဝင်လေထွက်လေကိုအစဉ်လိုက်တဲ့နီးအဲ့မှာတော့ဦးဇင်းတို့ဖုဒနာနီးပါဒါကလည်းအကျုံးဝင်သွားတယ်ပေါ့။အပြီးတဲ့အခါကျတော့မထပနာနီးပေါ့။ဒီနီးတွေနဲ့ဒါယောဂီသူတော်ကောင်းကမိမိနဲ့တင့်တော်သလို မိမိနဲ့တင့်တော်သလိုဒါတုံပြီးတော့ဒါရှုသွားကြရအဲ့လိုရှုလိုက်လို့သူတော်ကောင်းတယောက်ကတော်တော်လေးဝင်လေထွက်လေဆိုတော့အာယုံလေးပေါ်မှာကမ္မထအာယုံလေးပေါ်မှာစိတ်ကတော်တော်လေးငြိမ်သွားပြီဆိုတဲ့အခါကျလို့ရှိရင်ဒါစပြီးတော့ဒါတမာဒီပိုင်းကိုဒါကူလာတယ်ပေါ့အဲ့တော့ဦးဇင်းတို့ဒီနေရာမှာပြီးခဲ့တဲ့အပတ်ကဒါနမိတ်ပိုင်းလေးတွေကိုနည်းနည်းပြောခဲ့တော့ဒီပိုင်းလေးပြန်သွားပြီးဇံကူးတဲ့အပိုင်းဆက်သွားကြရအောင်အဲ့တော့အဲ့လိုဝင်လေထွက်လေလေးပေါ်မှာစိတ်ကတော်လေးငြိမ်သွားပြီ ဆိုရင်တော့ဘာဖြစ်လာတော့ဆိုတော့ဒါနမိတ်ပေါ်တယ်ဆိုတဲ့အပိုင်းကိုဒါစပြီးတော့ရောက်လာတယ်ပေါ့အဲ့တော့စိတ်ကဒီဝင်လေထွက်လေလေးမှာငြိမ်းလာလို့ရှိရင်တော့ရေပုံရဖြစ်တတ်တဲ့သဘောလေးစပြောကြဆိုရင်ဒါပရိကမအနိမိတ်ပိုင်းမှာဒါဝင်လေထွက်လေလေးကိုဝင်လေထွက်လေတိုင်းမြင်နေနိုင်တယ်လို့ခုနမိကိုရောင်ညစ်တတ်တဲ့ကလေးဒါတွေ့နေနိုင်တယ်ပေါ့ဒါပုံသေးတော့မဟုတ်ဘူးဒါမိမိတို့တူနဲ့တူယောဂဝါဆိုတာပုံကိုချင်းဒါမတူနိုင်ဘူးပေါ့ကဲထား ကဲရေပုံရအများစုအပြင်အဲ့လိုမိကိုရောင်ညင်တက်တက်လေးကိုနေထွက်လေးလေးကိုတွေ့ရင်အဲ့ပေါ်မှာစိတ်ကလေးကိုတခါတည်းစိုက်ပြီးတော့ဒီဇိုင်းမှန်မှန်နဲ့ဆက်လက်ရှုလိုက်လို့ရှိဘာဖြစ်တော့ဆိုတို့နမိတ်ကလေးကတခါတည်းဖွေးကျူပြီးတော့ဝါကုန်းဆိုင်ကဲ့သို့လားစွစွဖြူလာအဲဒါဆိုရင်တော့ဒါကိုဥက္ကနိမိတ်ဥက္ကနိမိတ်ကိုရောက်အဲ့လိုပြောလို့ရတယ် အဲအဲ့ကနေတခါလဲတဆင့်တဲ့ပြီးတော့ဒီသူစွတ်စွတ်ပြူလာတဲ့ဒီအာနာပါနနမိတ်ဥက္ကနိမိတ်ကလေးပေါ်မှာတမာတိကိုစွတ်စွတ်ဆက်တိုက်ကလေးနဲ့ဆက်လက်ပြီးတော့တတိအောက်ကောင်းကောင်းနဲ့ပွားများအထုတ်လိုက်လို့ရှိရင်တော့ဘာဝနာဉာဏ်တွေကဘာဝနာဉာဏ်ကလည်းတခါလဲရင့်တန်လာပြီဆိုရင်ဘာဖြစ်လာတော့ဆိုတော့တို့စွတ်စွတ်ပြူလာတဲ့ဝါကုန်းဆိုင်ကဲ့သို့စွတ်စွတ်ပြူတဲ့ဥက္ကနိမိတ်ကလေးကတဆင့်တက်ပြီးတော့ဒါကြည်လင်တောက်ပါတဲ့အဆင့်ကိုရောက်လာ အဲ့လိုကြည်လင်တောက်ပါတဲ့အစဉ်ကိုရောက်လာပြီဆိုတာဒါကိုဦးဇင်းတို့ပฏิဘာကနိမိတ်ပฏิဘာကနိမိတ်လို့ဒီလိုခေါ်တယ်အဲ့တော့ဦးဇင်းတို့နမိတ်၃မျိုးလေးကိုခတ်တူတူလေးပြန်ပြောတော့ပရိကံမနိမိတ်ပြီးရတဲ့အခါကျတော့ဥက္ကဟနိမိတ်ဟောပြီးတဲ့အခါကျတော့ပฏิဘာကနိမိတ်ဆိုဒီလိုနမိတ်၃မျိုးပေါ့ဒီပฏิဘာကနိမိတ်ဒီတော့ဒါနောက်ဆုံးအစဉ်ဒါဇံကိုရတဲ့အထိဒါတမာရီအားကောင်းတဲ့အစဉ်ဒါဆိုလိုတာပေါ့ပฏิဘာကနိမိတ် အဲအဲ့ပြိပကနိမိတ်ကို ရောက်လာပြီဆိုတဲ့သူတော်ကောင်းပေါ့ရောက်လာတဲ့အခါကျတော့အဲ့နမိတ်ပေါ်လာပြီဆိုရင်ခုနအကြည်လင်နောက်ပါတဲ့နမိတ်မျိုးပေါ့ပေါ်လာပြီဆိုရင်အဲ့ဒီမှာဘာဆက်လုပ်ရမလို့ဆိုတော့အဲ့မှာစပြီးတော့ဦးဇင်းတို့ဒါဒီဥပ္ပဇ္ဇရာဇန်နဲ့ပေါ့ဥပ္ပဇ္ဇရာတမာတိလို့ခေါ်တဲ့ဥပ္ပဇ္ဇရာဇန်အပနာတမာတိလို့ခေါ်တဲ့အပနာဇန်ပေါ့ဒီဇန်နှမျိုးဒါတမျိုးမျိုးဟိုဖြစ်တည်အောင်ကြိုးစားရအောင်အဲ့တော့နမိတ်ကလေးမော်လာပြီဆိုရင်အဲ့နမိတ်မှာဦးဇင်းတို့ဒါဒိဋ္ဌံရတာပေါ့နော် အတိတ်ခံရတယ်ကိုလူချင်းတဲ့အချိန်အပိုင်းခြားတိုင်းရအောင်ဒါမိမိတို့ကစပြီးတော့ဒိဋ္ဌံရတဲ့အပိုင်းပေါ့အဲမှာဒါဒိဋ္ဌံလိုက်လို့တော်တော်လေးဒါဒိဋ္ဌံတိုင်းတဏှာကြီးဒိဋ္ဌံတဏှာကြီးတဏှာကြီးဒိဋ္ဌံတဏှာကြီးအဲနှစ်တိုင်းသုံးတိုင်းလာရရင်ဒါခါလဲနိုင်ဝက်လောက်တို့တဏှာကြီးွက်ဒိဋ္ဌံတဏှာကြီးွက်ဒိဋ္ဌံဩတဏှာကြီးွက်လောက်ဒိဋ္ဌံလို့ရပြီဆိုစွမ်းနိုင်လို့နှစ်နာရီအဲနှစ်နာရီလောက်ဒိဋ္ဌံအဲတော့ဒီတမာရိစရတဲ့အပိုင်းမှာတော့ဦးဇင်းတို့ဇာတ်ထဲမှာဗာပြောထားတော့ဆိုတော့ ဝင်စားမှုများစီစင်ကြင်မှုနည်းစီဆိုပြီးတော့ဒါရှိကြတော်များကဒါမိမ့်မှထားတဲ့စကားတစ်ခုရှိအဲဒါလေးကိုလည်းမိမိတို့ကဒီနေရာမှာတတိချသွားရအောင်။ဘာကြောင့်ဒါပြောတာတော့ဆိုတော့နောက်ပိုင်းမှာဒီဒိဋ္ဌံမှုတွေပြီးတဲ့အခါမှာဦးဇင်းတို့ဘာလုပ်ကြရအောင်ဆိုတော့ဒါဇန်ကာကိုစပြီးတော့ဆင်ញင်ရတယ်မိမိရောက်နေကြသည်ဒါတကယ်ဇန်စစ်ရောက်ပလားဗရမဇန်ရောက်ပလားဆိုတာမျိုးပေါ့စသိအောင်ဇန်ကာဆင်ញင်ရတယ်အဲဆင်ញင်တဲ့အပိုင်းမှာခဏခဏဆင်ញင်နေပြန်ရင် အာတမာရီကလျောကြသွားအဲဒါကြောင့်မလို့ဒီစစချင်းသူတော်ကောင်းပေါ့ဒီသမထကမ္မထမ်းနဲ့စပြီးတော့ဒါနမိတ်ရလို့တမာရီတွေအောင်မြင်ဖြစ်လာတဲ့သူတော်ကောင်းတယောက်အနေနဲ့တော့ဝင်စားမှုကအများရတယ်ဒါဇံဝင်စားမှုအများရအဲဟိုဘက်ကစင်ញင်မှုဆိုတာဇံငါစင်ញင်မှုကနေရဒါလေးကတော့ဓမ္မတတိတစ်ချက်ခဲ့ကောင်းပြီအဲ့လိုနဲ့ဒိဋ္ဌံလိုက်ပြီးတော့ခုနတဏှာကြီးဒိဋ္ဌံလို့လည်းရတယ်တဏှာကြီးခွဲတန်တဏှာကြီးခွဲထိုင်တဲ့ထိုင်တဲ့ဒိဋ္ဌံလို့ရတယ်၄၅၆ထိုင်ရတယ်ဆိုရင် အာနှစ်နာရီစွမ်းနိုင်တယ်နှစ်နာရီနှစ်နာရီတိတ်တာငါလည်း၄၅၆နိုင်လောက်ရလို့ကြည့်ကျမကြီးလည်းကောင်းတယ်အချိန်လည်းရှိတယ်ဆိုရင်တော့နှစ်နာရီခွဲ၃နာရီလောက်ဒီဆက်ပြီးတော့ဒိဋ္ဌံပြီးတော့အဲ့လိုဒိဋ္ဌံလို့ရပြီဆိုရင်တော့အဲ့မှာစပြီးတော့သူတော်ကောင်းကဒါဇန်ငါကိုဆင်ញင်ရတော့ဇန်ငါကိုဆင်ញင်တဲ့အပိုင်းမှာကျတော့ဇန်ငါကိုဆင်ញင်ဇန်ငါဆိုတာကဘယ်မှာဖြစ်တော့သူမိယဝတ္ထုဇန်ငါဆိုတာနန္တရားပဲဒီဇန်စိတ်နဲ့အတူတကွအရှင်တွဲဖြစ်တဲ့တရားတွေကိုဒါ ရှင်တွဲဖြစ်တဲ့စိတ်တွေကိုပဲဦးဇင်းတို့ဇန်အင်္ဂါလို့ခေါ်တာအဲ့တော့ဆိုလိုရင်းကဟိုနန္တရားတွေပေါ့စေတသိက်တွေပေါ့အဲ့နန္တရားတွေကိုစင်ကျင်ခြင်းနဲ့တနည်းအားဖြင့်သိခြင်းနဲ့ဆိုတဲ့သူတော်ကောင်းဒီဘာလိုအပ်တုံးလို့ပြီးတော့ထိုနန္တရားတွေကမှီတွဲပြီးတော့ဖြစ်ရာဌာနပေါ့မှီရာဝတ္ထုပေါ့အဲဒါကိုမိမိကသိရတယ်အဲ့တော့ဆိုကြပါစို့ဇိုင်ကံကိုစင်ကျင်တဲ့သူတော်ကောင်းတယောက်ကထိုဇန်နန္တရားတွေကမှီတွဲပြီးတော့ဖြစ်ရာ ထိုဇာဏတရားတွေကမိယာဝတ္ထုယုတ်ကိုမသိပြန်ရင်လည်းပဲဒါဇိုင်းကားတွေကိုစနစ်တကျနဲ့ဒါဆင်ခြင်နိုင်မှုဆိုတာမဖြစ်နိုင်ဘူး။ဒါကြောင့်မလို့ခုလိုဒိဋ္ဌာန်တိုင်းဒိဋ္ဌာန်တိုင်းရပြီဆိုတဲ့သူတော်ကောင်းကစပြီးတော့ဒါထိုဇိုင်းကားတွေဇာဏတရားတွေကမိတွဲဖြစ်ရာဒါမိယာဝတ္ထုကိုဒါစပြီးတော့သိအောင်ကြိုးစားရတယ်။ကြိုးစားတော့ဒီဘက်မှာမိမိကယုတ်တရားတွေကိုစနစ်တကျရှုထားတဲ့သူတော်ကောင်းမဟုတ်တဲ့အတွက်ကြောင့်ဒုဏ္ဏတရားတွေကမိတွဲဖြစ်ရပါဘောဟရိယဝတ္ထုယုတ်ကိုစနစ်တကျသိဖို့ဆိုတာလည်း အတော်တန်တော့ခေးရင်သေးတယ်အဲ့လိုတော်တန်ခေးရင်တဲ့အတွက်ကြောင့်ဦးဇင်းတို့ဘာကိုသိအောင်ကြိုးစားတော့ဒီဘဝင်မနောကြီးကိုသိအောင်ကြိုးစားရတာဘဝင်မနောကြီးဘဝင်မနောကြီးဆိုတာတော့ဦးဇင်းတို့ဟိုတင်စားပြီးတော့ပြောထားတာပါပဲဒါဟရိယဝတ္ထုရုပ်ကိုဒါတင်စားပြီးတော့ပြောထားတာပဲစစချင်းသူတော်ကောင်းတယောက်တနည်းအားဖြင့်ဒီဟိုရုပ်ကမထန်ကိုအာမထုတ်ရသေးတယ်သူတော်ကောင်းတယောက်အတွက်သိလွယ်တဲ့ဒါနားလည်လွယ်အောင်ဒါရှင်းပြတဲ့အရှင်းပြချက်ပဲ အဲ့တော့ဘွေမနောကြီးကိုနားလေဟိုစပြီးတော့သိအောင်ကြိုးစားရမယ်ဆိုတော့ဘွေမနောကြီးဒီခုနပြောတဲ့ခရယဝတ္ထုနှလုံးရင်ရှိတဲ့နေရာမှာဒါမိတွေးပြီးတော့ဖြစ်နေတာပေါ့ဘွေမနောကြီးတက်ပြီးအဲ့တော့အဲ့လေးကိုမိမိတို့ကမြင်အောင်ကြိုးစားရအဲ့လိုအဲ့လေးကိုမြင်ငါမှဒီဘွေမနောကြီးကိုမြင်ပြီးနားလည်ပြီးသဘောပေါက်ပြီဆိုတဲ့သူတော်ကောင်းဒီတာလည်းရင်ထိုဘွေမနောကြီးမှာမိတွဲပြီးတော့ဖြစ်သွားတဲ့အခုမိမိရရှိနေတဲ့ပေါ့အာနာပါန အားထုတ်နေတဲ့သူတော်ကောင်းတယောက်အနေနဲ့အာနာပါနပြိပါကနိမိတ်အာယုံကိုဒါအာယုံပြုတ်ပြီးတော့ဖြစ်နေတဲ့ထိုဇန်နံတရားတွေထိုဇန်နံတရားတွေကအခုဇန်ငါတွေကိုစပြီးတော့ဆင်ခြင်ရမှာဖြစ်တယ်။အဲ့တော့ဒီနေရာမှာဦးစင်းကဒီဇန်နဲ့ပတ်သက်တဲ့ကူလေးကိုနည်းနည်းလေးထပ်ပြီးတော့ဒီမှာပြောချင်တယ်ပေါ့။ဒါကတော့တို့အဘိဓမ္မာလေ့လာတဲ့ဒကာကြီးတွေဒကာမကြီးတွေအတွက်တော့ဒါကတည်ပြီးသားတော့ဖြစ်လိမ့်မယ်။သို့တော်လည်းပဲဒါအလုံးအတွက်ဒါသိထားတဲ့ ဒါအကြောင်းအရာလေးတစ်ခုဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့ဒီညမှာဇံကြောင်းလေးကိုနည်းနည်းပြပြောကြရအောင်အဲ့တော့ဒီမှာဗာပြောချင်လို့ဆိုတော့ဇံပေါ့ဇံဆိုတာဗာလေဒါကိုနည်းနည်းလေးပေါ့ဟိုးဦးဇင်းတို့တရားစာလုံးကတော့နည်းနည်းလေးဒါနဲ့ပတ်သက်လို့ပြောခဲ့တာရှိအဲ့တော့ဇံဆိုတာကဦးဇင်းတို့ဒီညမှာဟိုမြေကျိုးမိုးပြန်တာမျိုးကိုဇံလို့ဦးဇင်းတို့သူသဖြင့်တော့ဟိုဗမာတွေပေါ့ဦးဇင်းတို့ငယ်ငယ်ကဖြစ်ဖြစ်ပေါ့ဆရာသမားတွေကဓမ္မလူကြီးသူမတွေရဲ့ဓမ္မတစင်သား နာနာကြဘူးတွေနားထောင်ဘူးတွေအဲထိုကဲ့ကကြကြတော့ဘာဖြစ်တုံးဆိုတော့ဥမာအာ တကောအဓိပတ်တွေဖန်ဆင်းမြေကျုမိုးပြန်နေဆိုတာဒါကိုဦးဇင်းတို့ကဇန်ဆိုတဲ့စကလုံးအောက်မှာပေါ့ဒါနားလည်ထားကြအဲ့တော့ဒီမှာဇန်ရပြီဆိုတဲ့အခါကျတခါလဲကောင်းကင်ပြန်မလားမြေကျုမလားဆိုတဲ့အမြင်မျိုးကသွားပြီးတော့အရင်ဆုံးတွေးတာပြီးတော့ကိုကလည်းကောင်းကင်ကမပြန်နိုင်မြေကလည်းမကျိုးနိုင်တဲ့အခါကျတော့ဇန်ရတယ်ဆိုတာဟုတ်ဟုတ်ပါမလားဆိုတဲ့ဒါတန်တရားကဒါဝင်တတ်တယ် အဲ့လိုတန်တရားဝင်ပြီးတန်တရားတွေတိတ်ပြီးအာကြည့်လာပြီဆိုရင်ဒါဒီသမထကမ္မဋ္ဌာန်းမှာအောင်မြင်ဖို့ဟာဒါဟိုမလွယ်တော့ဘူးပေါ့ဘာလို့လဲနိဗ္ဗာန်ဆိုတဲ့တန်တရားဝစီကိစ္စကတိတ်ပြီးတော့များလာအာကြည့်လာလို့ရှိရင်လည်းဒါသမာဓိကလျော့ကြအဲသမာဓိလျော့ကြလို့ရှိရင်ဒါဒီတကယ်သမထကမ္မဋ္ဌာန်းနဲ့အောင်မြင်ဖို့မလွယ်တော့ဘူးပေါ့ခက်ခဲလာဒါကြောင့်မလို့ဦးဇင်းတို့ဒီနေရာမှာဒါဇန်ဆိုတာလေးကိုနည်းနည်းပြောကြရအောင် တော့ဇန်ဆိုတာဘာလဲဇန်ဆိုတာဘာလဲဆိုတော့ဦးဇင်းတို့ဒီဇန်ကိုဟိုအတိပ္ပယ်ဖွင့်ဆိုတဲ့အပိုင်းမှာပေါ့ကတိနာတိကတိနာတိအာရမဏံဇာယတိဥပနိဇာယတိတိဇာနံနောက်တခါပစ္စနိကဓမ္မေဇာယတိတိဇာနံဆိုပြီးတော့ဒီလိုမျိုးဒါအတိပ္ပယ်ဖွင့်ဆိုတာဘာပြောတာလဲဆိုတော့ ကတိနာတိအာရမဏံကတန်းအစရှိတဲ့အာယုံကိုဇာယတိဥပနေဇာယတိစူးစူးဆိုင်ဆိုင်ရှုတတ်ဤတတမထို့ကြောင့်ဇာနံဇံလို့ခေါ်တယ်။ဟောဒီအပိုင်းလေးကိုကြည့်လိုက်မယ်ဆိုရင်ဇံဆိုတာဘာလဲ။ဇံဆိုတာဘာလဲဆိုတော့ဒီကတိုင်းအစရှိတဲ့အာယုံပဲမိမိကကတိုင်းနဲ့ဒါတမာတိထူထောင်နေဆိုကတိုင်းအာယုံပေါ့အခုဒီမှာအာနာပါနနဲ့ဟိုတမာတိထူထောင်တဲ့သူတော်ကောင်းတွေတော့အာနာပါနကြီးဝင်လေထွက်လေကနေပြီးတော့စလာတယ်ဒီအခုလက်ရှိရောက်နေတဲ့ အာနာပါနာပရိဘာကနိမိတ်တိုင်အောင်ပေါ့ဒါကိုဒါအာယုံလို့ခေါ်တာပေါ့ဒါကမ္မထအာယုံပေါ့အဲအဲကမ္မထအာယုံကိုဘာလို့တော့ဇာယတိဥပနေဇာယတိစူးစူးဆိုင်ဆိုင်ရှုတာဒီအာယုံလေးကိုမိမိရထားတဲ့ကိုအာနာပါနာပရိဘာကနိမိတ်အာယုံလေးကိုစူးစူးဆိုင်ဆိုင်ရှုနေတယ်အဲရှုနေတဲ့ဟာကိုပဲဒါဇန်လို့ခေါ်တာပေါ့အတိပ္ပယ်ကဒါကြောင့်မလို့ဦးဇင်းတို့ဒါ ဆိုက်ဆိုင်ဆူဆူအထူးမြဲမြံရှူအားတန်မှတ်ရဆောင်ခေါ်တံဆိုပြီးတော့ဒါရှေ့ဆရာတော်များကဒါကိုဇတ်ဆိုခဲ့တာအဲ့တော့ဇန်ဆိုတာဆိုက်ဆိုင်ဆူဆူအထူးမြဲမြံရှူအားတန်အာယုံတစ်ခုပေါ်မှာမိမိရရှိထားတဲ့ကုဒါအာနာပါနနဲ့ပြိပကနိမိတ်ကိုရရှိထားတယ်တို့အာနာပါနပြိပကနိမိတ်အာယုံပေါ်မှာစိတ်ကိုစူးစူးဆိုက်ဆိုက်နဲ့တခါလေရှုနေခြင်းကိုဒါဇန်လို့ခေါ်တယ်တို့ဒီလိုသဘောကြရဒါဇန်ရဲ့အတိတ်နောက်ဇန်ရဲ့အတိတ်ပဲတကူကတော့ဘာလဲလို့မေးတော့ ပစ္စနိကဓမ္မေဇာယတိတိဇာနံပစ္စနိကဓမ္မေဇံဉ္ဘနိဝရဏတရားတို့ကိုဇာယတိလောင်မြိုက်စေတတ်ဤတတမထို့ကြောင့်ဇာနံဇံလို့ခေါ်တယ်။ဟောဒီမှာကြတော့ဒီဇံဆိုတာဘာပြောတာတော့ပစ္စနိကဓမ္မေတဲ့။ဒါစံဉ္ဘတရားတွေစံဉ္ဘနိဝရဏတရားတွေကမ္မထအာယုံကစံဉ္ဘဒီနိဝရဏတရားတွေကိုလောင်မြိုက်သွားစီလို့လောင်မြိုက်တာတွေလောင်မြိုက်သွားသေးတဲ့အတွက်ကြောင့်ဒါကိုဇံလို့ခေါ်တယ် အဲ့တော့ပြဇိနိကဓမ္မလို့အမည်ရတဲ့ဒီနိဝရဏတရားတွေကိုလောင်မြိုက်သွားမိမိတဏ္ဍာမှာဖြစ်ခွင့်မရဘူးပေါ့ဒါရှုမြိုက်ဖြစ်တဲ့လောင်မြိုက်ဖြစ်တဲ့အတွက်ကြောင့်ဒါကိုဇန်လို့ခေါ်တယ်လို့ဒီလိုသဘောကျရမယ်ပေါ့အဲ့ဒါဆိုရင်ဒီနေရာမှာဘယ်လိုပြဇိနိကဓမ္မလို့ခေါ်တယ်နိဝရဏတရားတွေကိုလောင်မြိုက်စေတာလေအဲဒါလေးတစ်ချက်ပေါ့နောက်အာယုံကိုစွစွဆိုင်ဆိုင်ရှုခြင်းဆိုတဲ့တစ်ချက်ပေါ့ဒီနှစ်ချက်နဲ့ပတ်သက်လို့တော့ဒါအာယုံကိုစွစွဆိုင်ဆိုင်ရှုတယ်ဆိုတာကတော့ဒါလွယ်ပါတယ်နားလေကနည်းနည်းလွယ်ပဲပေါ့ မမိမိကကမ္မဋ္ဌာန်းနှလုံးကိုသွင်းနေတယ်ရရှိလာတဲ့ဒီအာယုံလေးပေါ့ကမ္မဋ္ဌာန်းအာယုံလေးတကူကူအာနာပါနာပရိပါကနိမိတ်ကလေးရလာပြီဆိုရင်တို့အာနာပါနာပရိပါကနိမိတ်ကလေးပေါ်မှာဒါစူးစူးဆိုင်ဆိုင်နဲ့ရှုနေပြီအဲ့လိုစူးစူးဆိုင်ဆိုင်ရှုနိုင်ရင်ဒါဇံပဲပေါ့ဒါဇံလို့ဒီလိုခေါ်တာဒါဥပ္ပဇာရဇံဖြစ်ရင်ဖြစ်မယ်အပ္ပနာဇံဖြစ်ရင်ဖြစ်မယ်ဒါကိုဇံလို့ခေါ်တယ်။အော်နောက်တစ်ဖက်ကပစ္စည်းကဓမ္မီစัญญမေတရားတွေကိုလောင်မြိုက်စီတတ်တယ်ဆိုတဲ့အပိုင်းပေါ့ ဒီဘက်မှာတော့ဦးဇင်းတို့စကလုံးလေးကနှလုံးချိတ်နေတာပေါ့အဲ့တော့ဒီနေရာမှာပစ္စနိကဓမေစัญญမေတရားတွေကိုလောင်မြိုက်စီတတ်တယ်ဆိုတော့အဲ့စัญญမေတရားဆိုတော့ခုနနိဝရဏတရားတွေပေါ့သူနိဝရဏတရားတွေကိုလောင်မြိုက်စီတဲ့အတွက်ကြောင့်ဇန်လို့ခေါ်တယ်ခေါ်တယ်ဆိုတော့ဘလို့လောင်မြိုက်တော့ဒါတို့တကယ်ရေးဒီကမရေးတီးပြီးသားပဲနိဝရဏတရား၅ပါးကာမိဇဏနိဝရဏပြပါဒနိဝရဏထိတမိတ္တနိဝရဏဥဒိစ္စကုက္ကုဇနိဝရဏဥဇိကိစ္စနိဝရဏဆိုပြီးတော့သူတို့နိဝရဏ၅ပါးအဲ့နိဝရဏ၅ပါးဒီဒါဇန်ရဲ့စัญญင်ပဲ အဲ့ဇန်ရဲ့စန့်ကျင်ဘက်ဖြစ်တော့ဒီဇန်တရားတွေကဒိုနိဝရဏတရား၅ပါးကိုလောင်မြိုက်စေတယ်။တနည်းအားဖြင့်စန့်ကျင်ဘက်ဖြစ်တဲ့ဒီနိဝရဏတရားတွေကိုလောင်မြိုက်စေရဲ့လို့ဒီလိုတိတ်ပဲရတယ်။အဲ့တော့ဒါလည်းပဲတို့တကကြီးတွေတည်ပြီးသားဖြစ်လေ။အဲ့တော့ဇန်က၅ပါးကိုစပြီးဦးဇင်းတို့သွားကြရအောင်။ဝိတေဝိဇာရာပီတိဒုက္ခဧကဂရာဆိုပြီးတော့ဒါဇန်က၅ပါးရှိ။အဲ့ဇန်က၅ပါးထို့တူပဲခုနနိဝရဏတရားကလည်း၅ပါးရှိတော့ အဲ့ဇိုင်းကငါးထဲမှာနံပါတ်1ဖြစ်တဲ့ဝိတက်ဝိတက်ဝိတက်ဒီဘာကိုလောင်မြိုက်စေလဲထိနာမိတ်တာကိုလောင်မြိုက်စေဘာလို့ထိနာမိတ်တာကိုလောင်မြိုက်စေလဲလို့မိတဲ့အခါကျတော့ဒီဝိတက်ကထိနာမိတ်တာဆိုတဲ့និဝရဏကိုလောင်မြိုက်စေပုံနဲ့ပတ်သက်လို့ဦးဇင်းတို့ဒီဝိတက်ဆိုတာဦးဇင်းတို့ကြံစီနေတာပဲတနည်းအားဖြင့်စိတ်ကိုဟိုတက်တဲ့ဘာသာပြန်တော့အနာမနာပြိပါကနိမိတ်အောင်ပေါ်ဆိုစိတ်ကိုရှေ့ရှုတင်းပေးနေခြင်းသဘောပဲအဲ့တော့ဒီဝိတက်ကလေးကဒီရှင်ဘက်ပေါ့ရှင်မောရှင်ဘက်စိတ်စိတ္တိတွေကိုဒီအာနာပါနာပြိပါကနိမိတ်ပေါ်ကိုတခါတည်းရှေ့ရှုတင်းပေးနေ တော့တို့တကကြီးရဲ့ဒီညာလေးမှာအင်မတန်သဘောကျစရာကောင်းတာမိမိတို့ကဝင်လေထွက်လေလေးကိုမှတ်နေတယ်ပဲထားပေါ့ဝင်လေထွက်လေအစင်မှာလည်းပဲဒီဝင်လေထွက်လေလေးပေါ်ကိုမိမိရဲ့စိတ်ကိုဒီဝိတက်ကလေးကသူကအမြဲတမ်းတိခောက်ပေးတာဝိတက်ကလေးကတင်ပေးနေဝိတက်ကလေးတင်ပေးနေတဲ့အခိုက်ဒီအမိမိတဏ္ဍာမှာဝင်လေထွက်လေကိုတိသွားတယ်တိသွားတယ်တိသွားတဲ့အချိန်လေးဒီပင်လျင်ဒါအဲ့အခိုက်မှာဒါဟိုနိဝရဏမဝင်တော့ဘောတနည်းအားဖြင့်ဒီညမှာတိနမိတ်တာမဝင်တော့အဲဝိတက်မရှိတော့ဘူးဝိတက်က အာမကောင်းတော့ဘူးအာပြော့သွားပြီဆိုဒါထိနမိတ်တိုက်ဆိုတဲ့အချင်းကညီမှုကဒါဝင်လာနိုင်တာပေါ့အဲ့တော့ကောင်းပြီအခုဒီနေရာမှာဒီဇန်စိုက်တော့မယ်တနည်းအားဖြင့်ဥပ္ပဆရသမာဓိခိုက်သူ့မဟုတ်လို့ရှိဒီအပနာသမာဓိပေါ့ဇန်သမာဓိရသွားတယ်သူတော်ကောင်းတယောက်အနေနဲ့ဒီနိမိတ်အာယုံလေးပုံကိုမိမိရဲ့စိတ်ကိုဒီဝိတ္တကလေးကရှေ့ရှုတင်ပေးနေတဲ့အတွက်ကြောင့်ထိုးသူတော်ကောင်းမှာအဲ့ချိန်ငိုင်းမိမှုဆိုတဲ့និဝရဏဆိုတာဒါမရှိတော့ဘူးတနည်းအားဖြင့်ဒီនិဝရဏတွေကိုဒီဝိတ္တဆိုတဲ့ဇန်ကဇန်တရားက ဇန်ဇန်ကာကဒါလောင်မြိုက်ရှုမြိုက်ပြလိုက်တာပဲမိမိတဏ္ဍာမှာမဖြစ်အောင်ဒါကြောင့်မလို့ဇံဝင်သားသွားတဲ့ပုံကိုတယောက်ကြီးအဲ့ချိန်ခိုင်းမိမှုသူ့တဏ္ဍာမှာမဖြစ်တော့အဲ့ချိန်ခိုင်းမိမှုမဖြစ်ဘူးအဲဇံဝင်ကသားခင်ဇံမဆိုင်ခင်ပေါ့ဒါရှိရှိရှင်းတော့ဒီလိုနေရာမျိုးမှာတော့ဒါဖြစ်နိုင်တာ ပေါ့ဒါလေးကိုလည်းဒါသဘောကျရမယ်ကဲကောင်းပြီအဲ့တော့ဒါကဝိတက်ကထိဏမိတ်တာကိုလောင်မြိုက်တယ်လို့ဒီလိုသဘောကျရမယ် အဲနိဝရဏထိနဝိတက်ရှိနေလို့ရှိရင်ဒီဟာထိနမိတ်တာဆိုတဲ့နိဝရဏသည်ဒါတရားဘာဝနာအားထုတ်နေတဲ့သူတော်ကောင်းတယောက်ရဲ့တန်တန်မှာဒါမဖြစ်နိုင်ဘူးလို့ဒီလိုသဘောကျရအောင်။ဟောနောက်တစ်ခါထိနဝိတက်ပြီးတဲ့အခါကျဘာဖြစ်တော့ဝိသိကိစ္စရာဝိဇာရောတဲ့ဟောဝိသိကိစ္စရာဝိဇာရောဝိဇာရဆိုတဲ့ဇိုင်ငါတပါဒုတိယမြောက်ဇိုင်ငါတို့ဇိုင်ငါကဝိသိကိစ္စကိုသူကပယ်ရှားတယ်တနည်းအားဖြင့်လောင်မြိုက်ပစ္စည်းတယ်လို့ဒီလိုဒိတ်ပဲပြန်ရအဲ့တော့ဘာပြောတော့ဆိုဝိဇာရဆိုတာဘာလို့ထားတော့ ဝိဇ္ဇနာဆိုတဲ့သဘောကအာနာမပရိပါကအာနာမနာပရိပါကနိမိတ်အာဝံပေါ်မှာစိတ်ကိုထက်ခါထက်ခါရှေ့ရှုတင်ပေးနေခြင်းသဘောပဲအတူကဝိတက်နဲ့တော့သူကရန်ကြီးမကွာဝိတက်ကတင်ပေးတယ်သူကထက်ခါထက်ခါနဲ့ဟိုချီမထားတာပေါ့ဒီစိတ်အစဉ်ကဒီကမ္မထအာယုံကနေပြီးတော့လျော့ကြမတော့သူကထပ်ပြီးတော့ချီမပေးထားတယ်အချီမပေးထားတဲ့အတွက်ကြောင့်သူဝင်လာပြီဆိုရင်ဒီကမ္မထအာယုံပေါ်မှာဒါတန်တရာဆိုတာမရှိတော့ဘူး တန်တရားဆိုတာမရှိတော့ဒါကြောင့်မလို့ဝိသိကိစ္စဆိုတဲ့တန်တရားဒီនិဝရဏတရားကိုဝိဇာရဆိုတဲ့ဇင်္ဂါကဒါလောင်မြိုက်ပြစ်တာရှုမြိုက်ပြစ်တာ။အော်နောက်တစ်ခုဦးဇင်းတို့ပီတိစာပြီးဗျာပါတတ်တာပီတိဆိုတဲ့နှစ်သက်မှုကတခါတည်းဒီဗျာပါရဆိုတဲ့និဝရဏကိုလောင်မြိုက်စေတယ်။အဲ့တော့ပီတိဆိုတာဒီနေရာမှာပါတော့အာနာမနာပြိပါကနိမိအာယုံအပေါ်မှာနှစ်သက်နေခြင်းသဘော ကိုမိမိကရတာတဲ့ကမ္မထအာယုံလေးဆိုကြမှာဆိုဝင်နေထွက်လေကိုပဲစရတဲ့သူတော်ကောင်းတော်လေးဝင်နေထွက်လေလေးကိုရနေအဲ့ဝင်နေထွက်လေလေးမှတ်နေရတဲ့အဲ့အာယုံလေးပေါ်မှာမိမိကကျေနပ်နှစ်သက်နေအဒါကိုပီတိခေါ်အခုဒီနေရာမှာဒီဝင်နေထွက်လေကနေတဆင့်တက်ပြီးတော့အကောင်းတဲ့တမာတိအစဉ်ကိုရောက်လို့ဒီအာနာမနာပြိပကနေမိပေါ်လာလို့ရှိထိုနမိတ်ကလေးကိုပေါ်မှာမိမိကကျေနပ်တာတကကြီးရေတကမကြီးပုံပေါ်ပြီးတော့ကြည်ကြည်ပေါ့ဒီဝင်လေထွက်လေလေးကနေမြအကရွေနမိတ်ကလေးရမယ်လို့ထိုနမိတ်ရသွားတဲ့သူတော်ကောင်းတယောက်တော့ဘလောက်မြန်ဝမ်း မြောက်ကျေနပ်စရာကောင်းမလဲဆိုတာတို့တကကြီးတွေကမကြီးတွေမှန်းဆကြည့်အောင်မသိနိုင်ဘူးလားသိနိုင်ပါလေအင်မတန်မှပဲတခါမှကိုရှိကလည်းမတွေ့ဘူးမမြင်ဘူးဆိုတဲ့ဒီအာနာပါနပြိပါကနိမိတ်ကလေးကိုမိမိကရနေပြီဆိုရင်ဒီပုံမှာစူးစက်တဲ့ရှုနေရတဲ့အပိုင်းမှာမိမိမှာကျေနပ်မှုတွေဆိုတာရင်ထဲမှာတပွားပွားနဲ့ပီတိတရားတွေပေါ်ပေါက်လာအဲ့လိုရင်ထဲမှာတပွားပွားနဲ့ဒီပီတိတရားတွေပေါ်ပေါက်လာပြီပီတိတွေအကောင်းလာပြီဆိုတဲ့အခါကျအဲ့မှာဗျာပါရဆိုတဲ့အလိုမကျမှုတွေကိုဖယ်ရှားပြလိုက်ကြအဲ့ဒါဒါကြောင့်မို့လို့ ဒီပိဋိဒီဒါဗျာပါဒဆိုတဲ့និဝရဏတရားကိုဒါလောင်မြိုက်ပြီးတယ်မိမိတဏ္ဍာမှာစိတ်အစဉ်မှာဒါမရှိအောင်လို့ပေါ့သူကဖယ်ရှားပြီးတော့ရှုမြိုက်ပြစ်တာဒါကြောင့်မလို့ဒါကိုဒီဇန်ငါကိုလည်းဒါဇန်လို့ခေါ်တာပေါ့ောနောက်ကပီတိပြီးတဲ့ခါကျပါလေနောက်တစ်ခုကဒုက္ခံဒုက္ခံဥဒ္ဒဇဂုတ်ကုဆံအဲ့တော့ဒုက္ခဆိုတာကဘာလဲဒုက္ခဆိုတာကအာနာမရပရိပကနိမိတ်အာယုံဤအရသာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဟော ဒီအနာမနာပြိပကနေမိအာယုံလေးပေါ်မှာချမ်းသာစွာခံစားနေအဲ့ဒါဝေဒနာပေါ့ဦးဇင်းတို့စေတသိက်ပိုင်းကသိပြီးတော့ပြောလို့ရှိရင်ဒါဝေဒနာစေတသိက်အဝေဒနာစေတသိက်မှာဒီဘက်မှာတော့ဒုက္ခနဲ့ရှင်တော့ဒုက္ခဝေဒနာပေါ့အဲ့ဒီဒုက္ခဆိုတဲ့ဒီစေတသိက်ကလေးပေါ့ဒီဒုက္ခဆိုတဲ့ဒီဇိုင်းငါလေးကဘာလို့နေတော့အဲ့မှာသူကဥဒိစ္စကုက္ကုဆဆိုတဲ့ဥဒိစ္စဆိုတဲ့ပြန်လွင်မှုတွေအကုက္ကုဆဆိုတဲ့တခါလဲနောင်လာတပံပူပန်မှုတွေဒီဟာတွေကိုတခါလဲလုံမြတ်ပြစ်တာပဲသူကဇာယတိပဲရှုမြတ်ပြစ်လိုက်တာပဲ အဲ့တော့ဒီမှာဒုက္ခဆိုတဲ့ဒါလည်းစဉ်းစားကြည့်ပေါ့ဒကာကြီးတွေဒကာမကြီးတွေတကယ်တမာရီဖြစ်လာပြီဆိုလို့ရှိရင်ဝင်လင်တွက်လေလေးကိုမှတ်နေတဲ့သူတော်ကောင်းတယောက်တော့အတော်တန်တမာရီလေးရလာပြီဆိုရင်တခါချမ်းသာသွားတယ်ဒီမြမကလို့မိမိကတမာရီတွေအားကောင်းလို့ခုနအာရမဏပရိပကနိမိတ်အစဉ်တော်ရောက်ပြီဆိုရင်တခါကြီးတွေဒကာမကြီးတွေမှတ်မြောက်ကြည့်ကြည့်ပေါ့ဘလောက်ချမ်းသာမလဲဆိုတာဇာနာဒုက္ခဒါဇာနာဒုက္ခဒီဇန်ဒီအာရမဏပရိပကနိမိတ်အာယုံလေးကိုတခါတဲ့အာယုံကအရာသားလေးကိုချမ်းချမ်းသာသာခံစားနေအဲ့ခံစားမှုဒီ ဘာမှဥစဉ်တို့ကုန်ကြမှုလည်းမရှိဘူးပတ်စံကုန်စရာလည်းမလိုဘူးဒီကမ္မဋ္ဌအာယုံလေးပုံမှာပဲတခါလေးစူးစူးစိုက်နဲ့ရှူရင်းနဲ့ထိုအာနာဒီဇံပေါ့အာနာပါနပြိပကနိမိတ်အာယုံလေးပုံမှာချမ်းသာတာခံစားနေတာအဲ့တော့ချမ်းသာပြီခံစားပြီချမ်းသာမှုဆိုတဲ့လေးဖြစ်လာလို့ချင်းခုနပြန်လွင့်မှုဆိုတာစိတ်ကမရှိတော့စိတ်ဒီဟိုရောက်ဒီရောက်မရောက်တော့ချမ်းသာပြီဆိုဒီပုံမှာစူးစူးစိုက်စိုက်လေးစိတ်ကဖြစ်လာဩနောက်တစ်ချက်တခါလေခုနပူပန်မှုတွေဆိုတဲ့နောင်လာတပံပူပန်မှုတွေဆိုတာမရှိတော့အကုသိုလ်တရားတွေကိုမပြုတ်လိုက်ရတဲ့ ကုသိုလ်တရားတွေအပေါ်မှာဒါတွေးပြီးတော့ကောကုဆာဖြစ်တတ်တယ်လို့ပြုလိုက်ပြီးတဲ့အကုသိုလ်တွေပေါ်မှာလည်းတွေးပြီးတော့ဒါနောင်နာတဖန်ပူပန်နေဆိုတော့ဒီလိုကောကုဆာတရားတွေထိုးသူတော်ကောင်းတန်တယ်မှာမဖြစ်တော့ဒါဘာကရှုံးမြတ်တဲ့ဓာတ်တော်ဆိုတော့ဒါဒုက္ခဆိုတဲ့ဇံရင်္ဂါကဥဒိစ္စနဲ့ကောကုဆာပြန့်လွင့်မှုနဲ့နောင်နာတဖန်ပူပန်မှုတွေကိုဒါရှုံးမြတ်ပြစ်လိုက်တာပဲဟောနောက်တစ်ခုဘာလဲဆိုတော့ တမာရိကာမိဇန္တတာတဲ့ဟောတမာရိကာကာမိဇန္တဆိုတဲ့နိဝရဏကိုဒါဖေရှားတယ်ဒါလောင်မြိုက်ပြစ်တယ်အဲ့တော့တမာရိရှိလာပြီဒီကမ္မထတမာရိဆိုတာဒီနေရာမှာပါတော့ဧကဂတာပဲဧကဂတာဆိုတော့ဧကဂတာဒီအာနာပါနာပြိပကနိမေအာယုံတစ်ခုရဲ့အပေါ်၌စိတ်ကြရောက်နေခြင်းသဘောဒါဧကဂတာဆိုတဲ့ဇိုင်းပါပဲအဲ့တော့ဒီဟာကအာနာမနာပြိပကနိမေအာယုံလေးတစ်ခုရဲ့အပေါ်မှာစိတ်ကကြရောက်နေပြီစူးစူးဆိုင်ဆိုင်နဲ့ ဒီအာယုံလေးပေါ်မှာကြာရောက်နေပြီဆိုအဲ့အချိန်မှာကမကုံအာယုံလေးနဲ့ဆက်ရှိတဲ့ဒါအတွေးမရှိတော့ကာမိဇန္နာဆိုတဲ့ဒီနိဝရဏမိမိတဏ္ဍာမှာမရှိတော့ဘူးဒါကြောင့်မလို့ကာမိဇန္နာနိဝရဏကကာမကုံအာယုန်လေးနဲ့ဆက်ရှိတဲ့ဒီဟိုအာဟိုကိလေသာကိုနိဝရဏတရားကိုဒီတမာရီတရားကဖယ်ရှားပေးနိုင်တယ်လို့ဒါသဘောကျရအောင်အဲ့တော့ဒီဇန်က၅ပါးကြောင့်နိဝရဏတရားတွေဘာဖြစ်သွားတော့ တော့ဖယ်ပါသွားတယ်တနည်းအားဖြင့်ဒီဇိုင်းက၅ပါးကဒီနိဝရဏတရား၅ပါးကိုတခါလေးရှုမြိုက်ပြီလေဒါကြောင့်မလို့ဒါကိုဇန်လို့ခေါ်တယ်ပစ္စနိကဓမေဒါဇာယတတိဇာနံဒါလေးကိုဒါမိမိတို့ကပြန်မှတ်ထားတယ်ပစ္စနိကဓမေစန့်ကျင်ပဲဖြစ်တဲ့ဒီနိဝရဏတရား၅ပါးကိုဇန်ဒီရှုမြိုက်ဖြစ်တဲ့အတွက်ကြောင့်ဒါကိုဇန်လို့ခေါ်တယ်လို့ဘယ်လိုသဘောကျအဲ့တော့ဒီနေရာမှာဇန်ဆိုတာခုနစန့်ကျင်ပဲဖြစ်တဲ့ဒီနိဝရဏတရား၅ပါးကိုရှုမြိုက်တဲ့အတွက်ကြောင့်ဇန်ဒါလေးကိုဦးဇင်းကပြောပြီးတော့နောက်တစ်မျိုးနဲ့လက်ပြောခြင်းလို့ နောက်တစ်မျိုးနဲ့ဗာပြောချင်တာတော့ဆိုတော့ဒီနေရာမှာဦးဇင်းတို့ဟိုးတုတ်တီလက်ခံပေါ့ဦးဇင်းတို့နိကေ900ကပြောမယ်ဆိုရင်ဒါဒီကနိကေဒီကနိကေဒါတုတ်တန်ဒီကနိကေတဦးဇင်းတို့တမညဖလတုတ်အဲ့တမညဖလတုတ်မှာဒီနိဝရဏဘိုင်းနဲ့ပတ်သက်လို့ပေါ့နိဝရဏနိဝရဏတွေကိုပယ်ခွာပြီးတော့ဇံရတဲ့အပိုင်းလေးပေါ့ဒါလေးနဲ့ပတ်သက်လို့ဦးဇင်းတို့နည်းနည်းလေးထပ်ပြီးတော့ဒီမှာအားရစရာလေးပြောချင်ဒါပေမဲ့မတူလဲဟိုပေါ့နားလည်မှုတွေလည်းပို့ပြီးတော့ရှင်းသွားစေချင် အဲ့တော့ဒီနေရာမှာဗာပြောတာတော့ဆိုတော့တတ္တိမေပြင်စနေရတဲ့နေပဟိနေအတ္တနိတမနုပတ္တတော့ပါမောက်ဇံဇာယတိပမုဒိတတပိတိဇာယတိပတိမနတကာယောပတ္တံပတိပတ္တတပတ္တတကာယောဒုက္ခံဝေဒိတိဒုက္ခိနောစိတ်တံသမာရိယတိဆိုပြီးဒါဒီလက္ခဏာဦးဇင်းတို့စာမျက်နှာ60နဲ့9စာမျက်နှာ60နဲ့9စာပဲရေး125မှာဒါဟိုဘုရားရှင်ကဇာတတမင်းကိုဟောထားတဲ့အပိုင်းပါ အဲ့တော့အဲ့ဒီမှာဘာပြောတော့ဆိုတော့တတိမေပိသနိဝရဏေပရိနေနိဝရဏတရား၅ပါးကိုပယ်ခွာနိုင်ပြီဆိုရင်သူတော်ကောင်းတယောက်ကခုနနိဝရဏတရား၅ပါးကိုပယ်ခွာနိုင်ပြီဆိုရင်ဘာဖြစ်လာတော့အတ္တနိသမနုပတ္တအတ္တနိသမနုပတ္တတော့ပါမောဇံဇာယတိတဲ့နှစ်သက်မှုအနုစားလေးဝမ်းမြောက်မှုဆိုတဲ့ဒါပိဋိအနုစားလေးဖြစ်လာတယ်တဲ့ဒါပါမောဇဆိုတဲ့ဝမ်းမြောက်မှုပိဋိအနုစားလေးဖြစ်လာ အဲ့ပဏိအနုစာလေးဘာကြောင့်ဖြစ်တာတုံးလို့မေးရင်နိဝရဏ၅ပါးကိုပယ်ခွာနိုင်လို့ဘာကိုပယ်ခွာနိုင်လို့နိဝရဏတရား၅ပါးကိုပယ်ခွာနိုင်လို့ပါဗျာနိဝရဏတရား၅ပါးကိုပယ်ခွာနိုင်တဲ့အတွက်ကြောင့်ဘာဖြစ်လာတုံးဆိုတော့ဒါဝမ်းမြောက်မှုတနည်းအားဖြင့်ပိဋိအနုစာပေါ့ပိဋိအနုစာလေးဖြစ်လာအဲ့လိုပိဋိနုစာလေးဖြစ်လာရင်အဲ့ပုံမှာစိတ်ကတခါလေခြေနဲ့လာရင်ပမုဒိတ္တဝမ်းမြောက်မှုတွေကတဖြည်းဖြည်းနဲ့အားကောင်းလာပြီးဆိုပမုဒိတ္တ ဝမ်းမြောက်မှုတွေတိတ်အားကောင်းလာတဲ့ပုံကမှာပီတိဇာယတိအားကောင်းတဲ့ဒါပီတိတွေပေါ့နှစ်သက်မှုတွေဖြစ်လာတခါတည်းနှစ်သက်နှစ်သက်လာပြီဆိုဘာဖြစ်တော့ပီတိမနတ္တကာယောပတ္တံပတိပီတိမနတ္တဒီပီတိနဲ့ရှင်တဲ့စိတ်ရှိနေတဲ့သူတော်ကောင်းတယောက်ကကာယောဒီညမှာနာမကာယအဲကာယောကာယဒီဘာဖြစ်တော့ပတ္တံပတိငြိမ်းအေးလာတယ်တခါတည်းတရားအထုတ်ရတာဒါကြောင့်မလို့တို့တခါကြီးတကမကြီးတရားအထုတ်ရင်တခါတည်းကိုရောစိတ်ကိုအေးချမ်းပြီးတော့လာတယ်ဆိုတာဒါပြောတာအဲ့ဒါ ပီတိမနတ္တာပီတိနဲ့ရှင်ပြီးတော့နှစ်သက်ဝမ်းမြောက်မှုရှိနေတဲ့သူတော်ကောင်းတယောက်ရဲ့ကာယော နာမကာယတိပတ္တံပတိငြိမ်းအေးလာတယ်အဲ့လိုငြိမ်းအေးလာရင်ဘာဖြစ်တော့ပတ္တတကာယောဒုက္ခံဝေတိတိပတ္တတကာယောခုနငြိမ်းအေးတဲ့နာမကာယရှိတဲ့သူတော်ကောင်းတယောက်မှာဘာဖြစ်တော့ဒုက္ခံဝေတိတိချမ်းသာကိုခံစားရတယ်ချမ်းသာလာအဲ့တော့စသဖြင့်ပြောရင်နိဝရဏတရားတွေကိုခွာလိုက်နိုင်နေတာနဲ့တပြိုင်တည်းဝမ်းမြောက်မှုဆိုတဲ့ပီတိအနုစာဖြစ်တယ် အဲ့ရနေပြီးတော့ဒီပီတိနုစားကတပြည့်ပြည့်နဲ့အားကောင်းလာလို့ရှိရင်ဘာဖြစ်လာတော့ဆိုတော့ဒါပီတိအရင်စားပေါ့ပီတိအားကောင်းမောင်းတန်တဲ့ပီတိဖြစ်လာတယ်အဲအဲ့ပီတိရှင်းလာပြီဆိုရင်တခါတည်းကိုကအေဂျန့်လာတယ်ပေါ့အေဂျန့်လာပြီဆိုရင်အေဂျန့်နဲ့ကိုကာယရှိတယ်နာမကာယရှိတယ်သူတော်ကောင်းတယောက်ဒီပါချမ်းသာကိုပါခံစားရချမ်းသာလာချမ်းသာပြီဆိုရင်ဘာဖြစ်တော့ဒုက္ခိနောစိတ်တံတမာရိယတိဒုက္ခိနောချမ်းသာတော်ကိုစိတ်ရှိသောချမ်းသာတော်ကိုစိတ်ရှိသောပုဂ္ဂိုလ်၏ စိတ်တံစိတ်ဒီတမာရိယတိဥပ္ပဇာရတမာရိအပနာတမာရိသူတက်ဝင်လာတယ်တည်ကြည်လာတယ်ဟောဒီဘိုင်းနဲ့ရောက်တဲ့ရောက်ကဘာဖြစ်လာတော့ဆိုတော့အဲ့လိုချမ်းသာလာပြီဆိုတာနဲ့တပြိုင်တည်းစိတ်ကလေးကတပြေးပြေးနဲ့တည်ကြည်လာတယ်အဲ့တော့ဒီနေရာမှာဂွန်းဆက်ကလေးပြောကြည့်တယ်ခုနဇန်ဆိုတာဘာတော့ဆိုတော့ဒီနိဗ္ဗာန်တရား၅ပါးကိုရှုမြိုက်ပြစ်တယ်လောင်မြိုက်ပြစ်တဲ့အတွက်ကြောင့်ဒါကိုဇန်လို့ခေါ်တယ်ဟောဒီနေရာမှာじゃပြန်ပြီးတော့ပြောတယ်ဒီနိဗ္ဗာန်တရား၅ပါးကိုပယ်ခွာနိုင်မှ ဘာဖြစ်လာတော့စပြီးတော့ဝမ်းမြောက်မှုတွေဖြစ်လာတယ်ပြီးတော့ပီတိဖြစ်လာမယ်ဟောပြီးတဲ့အခါကျတော့မှကိုယ်စိတ်တွေအေးချမ်းလာမယ်ဟောအေးချမ်းလာတဲ့အခါမှာချမ်းသာကိုခံစားရမယ်ချမ်းသာကိုခံစားရတဲ့အတွက်ကြောင့်တမာရီဖြစ်လာတယ်ဒီလိုပြောတယ်အဲ့တော့ဒီညာလေးမှာဦးဇင်းတို့ကစကလုံးလေးတွေချိန်နေတာကိုနားလည်သိခြင်းနဲ့အဲ့တော့နိဝရဏတရား၅ပါးကိုကွာလာမှစိတ်ကအစဉ်တိုင်းနဲ့ဝမ်းမြောက်မှုကနေပီတိပီတိကနေကိုယ်စိတ်အေးချမ်းမယ်ပြီးတော့ဒုက္ခကိုခံစားချမ်းသာကိုခံစားမယ်ပြီးတဲ့အခါတမာရီဖြစ် ဒါမဲ့ဒီတမာတိကြောင့်မင်းနေရင်ဒီဝရဏတရား၅ပါးကိုလည်းပယ်ခွာနိုင်တယ်လို့ဒီလိုလေးတော့ဦးဇင်းတို့သဘောကျရအောင်အဲ့တော့ဆိုကြပါစို့အာယုံတစ်ခုပေါ်မှာမိမိကစူးစူးဆိုက်ဆိုက်ရှုနေမယ်ပေါ့စူးစူးဆိုက်ဆိုက်ရှုနေတဲ့သူတော်ကောင်းတယောက်မှာဒါတမာတိဖြစ်မယ်တမာတိဖြစ်ရင်ဒါနိဗ္ဗာန်တရား၅ပါးကိုပယ်ခွာမယ်ပေါ့အဲ့တော့ဒီနေရာမှာဒီဟာလေးနဲ့ချိန်ပြီးတော့ဦးဇင်းတို့မာသတိဗရဏတုတ်ကလေးကိုပြန်ပြီးတော့နည်းနည်းသွားပြီးလုပ်ငန်းဝင်ကိုတခါကူးကြရအောင်အဲ့တော့မာသတိဗရဏတုတ်မှာပဲဒကာကြီးတွေဒကာမကြီးတွေပြန်ကြည့်ကြည့်ပေါ့တရားထုတ်တဲ့သူတော်ကောင်းတယောက်မှာ ကာယေကာနုပတိဝိရတိအာတာပိတမ္ပဇာနောတတိမာဝိနေယလောကေအပိဇာဒေါမနတံဟောအဲ့မှာတရားထုတ်မဲ့သူတော်ကောင်းမှာဟိုတလောကပြောခဲ့တယ်အင်္ဂါ၃ချက်ကမရှိမနေရှိရမယ်အာတာပိတမ္မဇံတော်တတိမာကြိုးစားအထောက်မှုဆိုတဲ့ဝရိယအာတာပိတမ္မဇံတော်လူဆိုတဲ့ဉာဏ်ပညာတတိမာဆိုတဲ့ဒါကမ္မထအာယုံပေါ်မှာအမှတ်ရမှုဆိုတဲ့တတိဒီသုံးချက်ကဒါရှိရမယ်အင်္ဂါနောက်သူ့မှာပင်ရမယ်အကြောင်းနှစ်ပါးနှစ်ပါးပါလာတယ်အဲ့ဒါပါလဲဆိုတော့ ဝိနည်းလောကေယဗိဇာဒေါမနတံတရားအထုတ်တော့မယ်ဆိုရင်ဥဇံပထမမိမိတို့ကဖယ်ရှားထားမယ်တရားနှစ်မျိုးရှိတယ်တဲ့အဲ့ဒါဘာလဲဆိုတော့ဝိနည်းလောကေယဗိဇာဒေါမနတံလောကီဥပါဒနာခန္ဓာ၅ပါးဟုဆိုတော့လောက၌ဟောအဘိဇာဒေါမနတံအဘိဇာဆိုတဲ့တကလိုချင်တတ်မဲ့မှုတွေဒေါမနတဆိုတဲ့နှလုံးမတရားမှုတွေမကျေနပ်မှုတွေအဲ့ဒါတွေကိုဘာလဲဝိနည်းပယ်ဖြောက်ထားရမယ်တရားအထုတ်မဲ့ပုဂ္ဂိုလ်ကတကလည်း မခံလုံမကြတဲ့စိတ်တွေနဲ့တရားထိုင်ရမလားဆိုတော့မထိုင်ရဘူးတရားထိုင်ပြီဆိုရင်တခါတည်းအေးချမ်းပြီစိတ်ကိုကိုအေးအေးချမ်းချမ်းလေးနဲ့စပြီးအားထုတ်ရမယ်ဒါကိုတို့တခါကြီးဒီမိုက်ကြီးသဘောကျရကိုကစပြီးတော့တခါတည်းအကြောင်းအရာတစ်ခုပေါ်ကိုတွေးတွေးပြီးတော့မကျေနပ်တဲ့အကြောင်းအရာတစ်ခုကိုတခါတည်းစိတ်ထဲမှာထားပြီးတော့တရားသွားထိုင်ငါတက်တာမှာပဲလေဆိုတရားသွားထိုင်အဲ့လိုတော့မရဘူးသူ့ကိုရင်တော့မလုပ်ထားမလဲဖယ်ရှားထားသူ့ကိုဖယ်ရှားထားမယ်ဒါအလိုမကျမှုတွေမကျေနပ်မှုတွေဒါတွေကိုလည်းဖယ်ရှားတာနောက်ကတိတ်လိုချင်တယ်ဘာပဲဖြစ်ဖြစ် တရားဝတ္ထုတစ်ခုတွေတက်ရှိတမဲ့ကာမဝတ္ထုအစုစီတွေပေါ်မှာတိတ်ပြီးလိုချင်တက်မဲ့တယ်ဆိုရင်လောဘတရားတရားထုတ်တော့မဲ့ပုဂ္ဂိုလ်ဖေချထားအဲ့လိုဖေချထားပါမှာသူကဒီကာမိစနာနိဝရဏဗျာဝရဏနိဝရဏမှာအကျုံးဝင်တဲ့ဒီအပိဇာနဲ့ဒေါမနတာကိုမိမိကဒီမိမိတန်တန်မှာပေါ့တရားအမထုတ်ခင်လေးမှာဖေချထားပြီးမှစပြီးကမ္မဋ္ဌာန်းနှလုံးသွင်းလွယ်လွယ်နဲ့ကမ္မဋ္ဌာန်းအာယုံကိုသိအဲ့တရားနှစ်ပါးကိုစုပ်ကန်ထားရင်းနဲ့တဘာမောင်းကိုပေါ့စုပ်ကန်ထားပြီးတော့ကမ္မဋ္ဌာန်းထိုင်အလားအဲ့ဒါအဆင်မပြေဘူးပဲ ယထာအဲ့တော့ဒီနေရာမှာပြောချင်တာကဘာပြောလို့ဘာပြောချင်တာလို့ဆိုတော့ကောင်းပြီအဲ့လိုအဘိဇာနဲ့ဒေါမနတာလိုချင်တတ်မှတ်မှုနဲ့အလိုမကျမှုတွေကိုမိမိတဏ္ဍာမှာဖယ်ရှားပြီးမှအေးချမ်းတဲ့စိတ်ထားနဲ့ကမ္မထကိုစနှလုံးသွင်းတာလိုလေကူကူနဲ့ဝမ်းမြောက်မှုဆိုတာဖြစ်လာဝမ်းမြောက်မှုဖြစ်လာရင်ဘာပါလာမလဲပီတိဆိုတာပါလာမယ်ပီတိဆိုတာပါလာရင်ခုနအေးချမ်းမှုဆိုတာပါလာမယ်အေးချမ်းမှုလေးပါလာပြီဆိုနောက်ကအဲ့နောက်မှာတခါတည်းကပ်ပြီးတော့ဒါချမ်းသာမှုလေးဆိုတာပါလာချမ်းသာပြီဆိုတဲ့သူတို့ကောင်းတယောက်ကဒါ တန်တန်မှာသူတော်ကောင်းရဲ့စိတ်ဓာတ်ဒီဘာလို့လဲတည်ကြီးလာတယ်တမာတိဖြစ်လာအေးတမာတိဖြစ်လာလို့ရှိရင်ခုနတမာတိဖြစ်လာတယ်တမာတိအားကောင်းလာရင်ခုနဒီဇိုင်းကားတွေထင်ရှားလာပြီဇိုင်းကားထင်ရှားတာနဲ့ဒီပြိုင်နေတဲ့ဒီဇိုင်းကား၅ပါးကခုနပြောတဲ့နိဗ္ဗာန်တရားတွေကိုခါတဲ့ရှုမြိုက်ဖြစ်တယ်ဒါဒီဇိုင်းရဲ့သဘောပဲဒါကိုနားလည်ရအောင်ကောင်းပြီအဲ့တော့ဦးဇင်းတို့ဒီညမှာတကယ်လုပ်ငန်းဝင်ပိုင်းနဲ့ဇန်ပိုင်းကိုနားလည်ပြီဆိုတော့လုပ်ငန်းဝင်ပိုင်းတွေကိုပြန်သွားကြရအောင်အဲ့တော့ဇန်ဆိုတာဒီလွယ်လွယ်ပြောတဲ့အခါကျတော့ ဦးဇင်းတို့ဇန်ဆိုတဲ့သဘောကအာယုန်တစ်ခုတည်းပေါ်မှာစူးစူးဆိုက်ဆိုက်နဲ့ဒါရှုပွားနေခြင်းကိုလည်းဒါဇန်လို့ခေါ်တယ်နောက်တစ်ခါဆန့်ကျင်ဘဲနေဝရဏတရားတွေကိုလောင်မြိုက်ပြခြင်းရှုမြိုက်ပြခြင်းကိုလည်းဒါဇန်လို့ခေါ်တယ်လို့ဒီလိုလေးသဘောကျရအဲ့တော့ဒီနေရာမှာစူးစူးဆိုက်ဆိုက်ရှုတယ်ဆိုတော့နံပါတ်1ဒီဟိုအတိတ်ပဲဖွင့်ဆိုချက်ပြင်းနဲ့ကန်ပြီးပြောကြတယ်အဲ့တော့အာယုန်လေးတစ်ခုတည်းပေါ်မှာစူးစူးဆိုက်ဆိုက်နဲ့ရှုပွားနေခြင်းကိုဇန်လို့ခေါ်တယ်ဆိုတော့ကိုဒီအပိုင်းမှာပေါ့ ဒီနမိတ်ကလေးပေါ်မှာမိမိကစူးစူးစက်စက်နဲ့ရှုလို့ခုနပြောတဲ့တနာရီခွဲနှစ်နာရီနှစ်နာရီရနေပြီးတော့နှစ်နာရီခွဲသုံးနာရီလောက်ဒီရပြီဆိုတဲ့သူတော်ကောင်းဒီဒါရေပုံရအောင်စလို့ဒါဇန်တော့စိုက်ပြီပေါ့ဥပဇာရဇန်ဆိုင်ရင်စိုက်မယ်အပနာဇန်ဆိုင်ရင်စိုက်မယ်ပေါ့အဲ့တော့ဒီမှာဒိဋ္ဌံထားတဲ့အတွက်ကြောင့်ဒီနေရာမှာအပနာဇန်စိုက်မစိုက်ကိုသိကြအောင်ယောဂီသူတော်ကောင်းကစပြီးတော့ဒါလက်တွေ့ကျင့်ရတော့မယ်ပေါ့အဲ့တော့လက်တွေ့ကျင့်ရတော့မယ်ဆိုတော့ဘာလို့ရမလို့ဆိုတော့ ဦးဇင်းတို့ခုနပြောခဲ့တယ်ပဲဒီဇဏ္ဏတရားတွေကမိတွဲပြရဒီဝိတဝိဆရာပတိတုကဧကဂရာဆိုတဲ့ဇိုင်ငံ၅ပါးကိုသိကျင်တဲ့သူတော်ကောင်းဒီထိုဇိုင်ငံ၅ပါးရဲ့မိတွဲဖြစ်ရတာမိတွဲဖြစ်ရဝတ္ထုကိုသိရတာအဲ့တော့ဝတ္ထုကိုသိရမယ်ဆိုတော့ခုနပြောတဲ့အတိုင်းဒီဝေမနောကြီးကိုသိအောင်ကြိုးစားရတယ်ကြိုးစားရတော့ဒီနေရာမှာလုပ်ပုံလုံးနည်းတွေကိုဦးဇင်းတို့ပြန်ပြီးတော့ဒါလက်တွေ့ပြောကြရအောင်အဲ့တော့အနာမရပြိပကနိမိတ်ကိုသူတော်ကောင်းတယောက်ဒီရနေပြီခုနအဋ္ဌဌာန်နိုင်နဲ့ရပြီဆိုတဲ့သူတော်ကောင်းကတကယ်ဇိုင်ငံကိုစင်ញင်တော့မယ်ဆိုရင်ဘာလို့ရတော့ ဒါစပြီးတော့တဏှာကြီးလောက်ဒိဋ္ဌံရရေပုံရပေါ့45မိနစ်တဏှာကြီးလောက်ဒိဋ္ဌံရဒိဋ္ဌံပြီးရင်အဲ့တဏှာကြီးလောက်ဒိဋ္ဌံတိုင်းတဏှာကြီးတွင်းမှာပေါ့ဥမာ45မိနစ်လောက်လည်းဖြစ်ချင်းဖြစ်အဲ့ချိန်မှာသူတော်ကောင်းကနည်းနည်းလေးတော့တတိထားနေရတယ်တတိထားနေရဆိုဒီနမိတ်ဒီအာနာမရနမိတ်ကလေးပေါ်နေတဲ့အချိန်မှာတမာတိတော့ဖြစ်နေတာပဲတိုးတော့အဲ့တမာတိအားကောင်းတဲ့အချိန်ဆိုတာရှိအဲ့ဒါတော့ဘယ်ချိန်ဒီအားကောင်းလဲဆိုတာကတော့ဒါတကယ်လက်တွေ့အားထုတ်တဲ့သူတော်ကောင်းတာမျိုးအတည်ဆုံးဖြစ်အဲ့တော့ဒီ တရားတော်တွေနဲ့သူတော်ကောင်းကဒီနမိတ်ကလေးကိုစွတ်စွတ်ဆက်ဆက်ရှုနေလိုက်တယ်တနာရီလောက်တော့အတိတ်ထန်ထားတယ်ပေါ့ဆိုကြပါစို့ရေပုံရအပြင်45မိနစ်လောက်ဆိုရင်လည်းဒါတမာတိကတော်တော်အားကောင်းတဲ့အဆင့်ကိုရောက်လာရောက်လာလို့တခါနဲ့နမိတ်ကလည်းကြည်လင်တောက်ပါလာပြီးစိတ်ကထဲမှာလည်းတကယ်ကိုတမာတိနည်းနည်းရှမ်းရှမ်းဖြစ်လာပြီလို့ထင်တဲ့အချိန်မှာအဲ့မှာဇံကထားရဇံမထားပြီးဒီနှလုံးရင်ရှိတဲ့နေရာကိုလှမ်းပြီးတော့ကြည့်ရတယ်ဒါပြီးခဲ့တဲ့အပတ်ကဦးဇင်းတို့ပြောသလိုပေါ့ဘယ်လောက်ကြည့်ရမလဲဆိုတော့စက္ကန့်ပိုင်းပေါ့အချိန်တော်တော်လင်းလင်းမြန်မြန်လေးပေါ့ဒီမြန်တူတောင်းတဲ့အချိန်ကာလစက္ကန့်ပိုင်းလားတစ်စက္ကန့်တစ်စက္ကန့်သုံးစက္ကန့်လောက်ပြီးလန့်ကြည့်ရတယ် ကြည့်ပြီးတော့မြင်ဒီဖြစ်တယ်မြင်ဒီဖြစ်တယ်ဒီအာနာမနာပြိပကနေမိတ်ကိုရရှိထားတဲ့နမိတ်ကိုပြန်ရှုရတယ်အဲရှုပြီးတော့နောက်တစ်ခါဒီနမိတ်ကပြန်အားကောင်းလာပြီနမိတ်လည်းအားကောင်းလာပြီတမာရီလည်းအားကောင်းလာပြီလို့မိမိကနားလည်တဲ့အချိန်မှာတစ်ခါပြန်ပြီးတော့ဒီဝေမနောကြီးကိုလှမ်းကြည့်ဝေမနောကြီးကိုလှမ်းကြည့်ကြည့်ပြီးတော့ခုန10စက္ကန့်10စက္ကန့်ကြည့်ပြီးတဲ့အခါမြင်ဒီဖြစ်တယ်မမြင်ဒီဖြစ်တယ်နမိတ်ကိုပြန်ရှုဒီလိုပုံစံနဲ့ယောဂီတယောက်ကမှန်မှန်လေးလေ့ကျင့်လာလို့ရှိရင်တစ်ချိန်မှာသူဘာသွားတွေ့မလဲဆိုတော့ဒီဝေမနောကြီးကိုသွားတွေ့အဲ့တွေ့တဲ့အပိုင်းမှာတော့ဘလောက်ကြာရင်တွေ့မလဲဆိုတာတော့ဒါက ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြောခဲ့သလိုပေါ့သူတော်ကောင်းတယောက်နဲ့တယောက်မတူမတူတဲ့အတွက်ကြောင့်ဒါမိမိကအကယ်၍များမိမိကကြာနေမယ်ဆိုလို့ရှိတယ်ဒါကိုထက်ခါထက်ခါတော့ဘာလို့တော့လေ့ကျင့်ရအာနာဒီအာနာမနပရိဝါနိမိတ်ကိုရနေတဲ့သူတော်ကောင်းတယောက်ဒီဒီဝေမနောကြီးကိုမြင်ရတယ်တော့ထက်ခါထက်ခါနဲ့ဒါမိမိကလေ့ကျင့်ရမှာဖြစ်အဲ့လိုလေ့ကျင့်လိုက်လို့ဒါတစ်ချိန်ပေါ့တစ်ချိန်မှာတော့ကျင်းကြီးသူကဒီအာနာမဒီဘွေမနောကြီးကိုသွားတွေ့ပြီဆိုကြတယ်ဘွေမနောကြီးကိုသွားတွေ့ဒီဘွေမနောကြီးဒီဘလို့ရှိပါသလဲလို့မေးရင် ဦးဇင်းတို့အကြည်ဓာတ်ကလေးတစ်မျိုးပဲအဲ့တော့အကြည်ဓာတ်ကလေးတစ်မျိုးဆိုတော့ဒီအကြည်ဓာတ်ကလေးကိုဘယ်လိုသိရလဲဆိုလို့ရှိရင်တော့ဦးဇင်းတို့ရေပုံရအကြမ်းမြင့်ပြောမယ်ဆိုဒီအကြည်ဓာတ်ကလေးဒီဟိုတလောကပြောခဲ့သလိုမှန်လို့ပဲအဲ့တော့မှန်ဆိုတော့မှန်ရှိမှလူတစ်ယောက်ကသွားပြီးတော့ရက်လိုက်လို့ရှိရင်လူတစ်ယောက်ရဲ့ပုံဒီထိုးမှန်မှာသွားသွားပြီးတော့အရေးထင်တာပဲအဲ့လိုအရေးထင်လို့ပဲခုဒီမှာဒီနမိတ်ရနာတဲ့ပုံကူကနမိတ်ကလည်းမြင်နေပြီရှူလိုက်ရှူလိုက်လည်းအဋ္ဌာန်နဲ့ရပြီဆိုတဲ့သူတော်ကောင်းဒီဒီပွင့်မနောကြီးကိုလှမ်းကြည့်လိုက်လို့ကြီးဒီပွင့်မနောကြီးမှာဒီနမိတ်ကလေးသွားသွားထင်နေ နမိတ်ကလေးသွားသွားထင်နေအဲ့တော့ဆိုကြပါစို့ဝေမနောကြီးဆိုတဲ့ဒီကအကြည်ကြကလေးကိုရေပုံရမြင်ပြီဆိုရင်တေချာလားမတေချာလားထက်ကထက်ကလေ့ကျင့်လိုက်လို့ရင်နောက်ဆုံးမှဒီနှလုံးရင်ရှိရာကိုလှမ်းကြည့်လိုက်တာနဲ့ဒါလှမ်းကြည့်ရဲဆိုတဲ့အပိုင်းမှာတော့ဦးဇင်းတို့ဒါမျက်လုံးနဲ့ကြည့်တာမျိုးတော့မဟုတ်ဘူးเนาะဒီစိတ်နဲ့ပဲအာယုံနဲ့ယူလိုက်တာပဲဟိုအာနာပါနာပရိပါကနိမိတ်အာယုံကိုဟိုအာနာပါနာပရိပါကနိမိတ်ကိုစွစွစက်စက်ရှုနေတဲ့သူတော်ကောင်းတယောက်ကဝေမနောကြီးကိုကြည့်တော့မယ်ဆိုဒီခါလဲငုံပြီးမျက်လုံးမဲ့ကြည့်သူတို့ဒါလိုကြည့်ရမှာမဟုတ်ဘဲနဲ့မိမိရှုနေကြပုံစံတိုင်းပဲဒီနိမိတ်ကိုရှုနေရင်ဒီမှာ စိတ်ကိုအာရုံပြုပြီးဒီရရှိနေတဲ့အာနာမနပိပကနိမိတ်ကနေပြီးအာယုံလေးပြောင်းပြီးဒီကိုလှမ်းပြီးနှလုံးသွင်းလိုက်တာပဲဒီကိုလှမ်းပြီးဆင်ခြင်လိုက်တဲ့အခါမှာဒီမှာအကြည်တက်လေးတွေ့မယ်အဲ့ဒီအကြည်တက်လေးမှာဘာဖြစ်နေတော့ဆိုတော့ခုနအာနာမနပိပကနိမိတ်ကလေးကလာထင်းနေတယ်ခုနမှန်ထဲမှာလူသွားရရင်လူရိပ်ကလေးမှန်ထဲပေါ်သလိုဒီအကြည်တက်ကလေးမှာဒီမိမိရရှိထားတဲ့ဒီအာနာပါနပြိပကနိမိတ်ကလေးကဒီမှာသွားပေါ်အဲ့တော့ဒီညာလေးမှာဦးဇင်းတို့စစချင်းယောဂီတွေမှာအခက်အခဲလေးတစ်ခုကိုဒီညမှာပြောခြင်းဘာမြင်ပြောခြင်းလဲဆိုတော့ဒီမှာအကြည်တက်ရှိတယ် ဒီမှာနမိတ်နမိတ်ကလည်းကြည်လင်တောက်ပနေတာပဲဟိုဒီပြိပကနေမိတ်အကောင်းမောင်းတဲ့နမိတ်ကိုရောက်တယ်ဒီမှာကြည်လင်တောက်ပတယ်ဒီမှာလည်းအချီတက်ကလေးရှိတယ်အဲ့တော့စသဖြင့်ယောဂီမှာဘာခက်ခဲတာတုံးဆိုဒီမှာအချီတက်ဒီနမိတ်ကိုရနေတဲ့သူတော်ကောင်းတယောက်ကဒီကိုသွားရှုလိုက်လို့ရှိရင်ဒီမှာအချီတက်အချီတက်မှာနမိတ်ကလေးကသွားပြီးတော့ဟိုကွက်ကွက်ကလေးထင်တာမျိုးကိုစမတွေ့ပဲနဲ့ဘာဖြစ်တတ်တုံးဆိုတော့ဒီမှာအလင်းအောင်ကြီးကတန်းပြီးတော့တခါလဲဟိုလင်းလာတယ်တချို့ဆိုရင်နှစ်ဆလောက်လင်းလာတယ်လို့ဒီလိုပြောတတ်တယ်အဲ့ဒါဘာပြောလဲဆိုတော့တခါကြီးတက္ကမကြီးတွေ ိုကိုယ့်ဘာကိုစိတ်ကူးနဲ့ပုံဖော်ကြည့်အခုတရားနာရင်လည်းမှန်ချက်တစ်ချက်ရှိကိုဓမီနဲ့သွားထုတ်ကြည့်ဘာဖြစ်လဲလို့မှန်ချက်တစ်ချက်ကိုဓမီနဲ့လှမ်းထုတ်ရင်တခါလဲအလင်းကမှန်ကနေပြန်လာတဲ့အခါကျတော့တခါလဲပို့ပြီးတော့လင်းသွားတယ်လို့မထင်ရဘူးလားပို့ပြီးတော့လင်းသွားတယ်လို့ထင်ရတယ်မှန်ကိုပိတ်ပြီးတော့ဓမီနဲ့ထုတ်လိုက်တယ်ဆိုရင်လင်းလည်းဖြစ်သွားသလိုပဲအဲ့လိုပဲယောဂီကဒီချိန်မှာဒါမဲ့အသေးချာကြည့်လိုက်မယ်ဆိုခုနမှန်မှလည်းဓမီထုတ်တာရင်တေးသေးချာချာလေးအေးအေးဆေးဆေးကြည့်ရင်တော့ဇက်ကလည်းမဟုတ်ပဲတေးချာကြည့်နေရင်တော့တခါလဲ မှန်မှာဒီဓမ္မိရိတ်ကလေးထင်းနေတယ်ဆိုတော့မှန်ပြင်ပေါ်မှာဒီဓမ္မီးရောင်မီးအောင်ဒီသွားထင်းနေတာတော့အေးစစ်စစ်ကြည့်မြင်ရတယ်ဇက်ကလည်းပိတ်ထိုးလိုက်ရင်တော့ link လဲဆိုတာပဲသူတော်ကောင်းတွေ့တယ်လို့ပဲအခုဒီမှာလည်းပဲဒီဘွေမနောကြီးဆိုတဲ့အကြည့်တာကလေးကနေဒီနမိတ်ကိုရှုနေတဲ့သူတော်ကောင်းတယောက်ကဘွေမနောကြီးကိုလှမ်းကြည့်ဒီမှာကုနမှန်ကိုဓမ္မိအလင်းအောင်ကျသွားတယ်လို့ပေါ့ဒီနမိတ်ဆိုတဲ့ဒီအလင်းအောင်ကဒီပေါ်မှာလားထင်လိုက်တဲ့အခါမှာ link လည်းဖြစ်သွားအဲ့မှာတချို့ယောဂီကဘာဖြစ်လို့လဲကြောက်သွားတယ် လင့်ငန်ဆိုလင့်ငန်လင့်ငန်လည်းဖြစ်သွားတယ်ပုံမှန်ရှုနေလို့ဒီမှာကြည်ရင်တောက်ပနေတဲ့အလင်းရောင်ကလည်းဒီပွေမနှောကြီးကိုကြည့်လိုက်လို့ဒီကလည်းလင့်ငန်လည်းဆိုနှစ်ဆလောက်လင်းသွားတယ်သူ့ကိုလည်းကြာကြာကြည်ခိုင်းထားတာမဟုတ်တော့သူလည်းကြာကြာလည်းမကြည်ရဘူးကြည်လည်းမကြည်ခိုင်းထားတဲ့အတွက်ကြောင့်စက်ကလည်းကြည်လိုက်ရတာဖြစ်တဲ့အတွက်ကြောင့်စစားခြင်းမှာအဲ့ပြဿနာတွေ့အဲ့တော့ဦးဇင်းတို့ကဒီနေရာမှာယောဂီကိုတင်တဲ့အခါမှာဒီလိုဖြစ်တယ်ဆိုတာကိုလည်းဦးဇင်းတို့ကစစားခြင်းမှာမတင်ခြင်းဘူးမတင်ခြင်းဘူးဆိုတာဒါပွင့်လင်းပြောတာကြိုးတင်ထားပြန်တယ်ယောဂီကအဲ့ကိုစိတ်ရောက်နေတတ်တယ်အဲ့တော့ရိုးရိုးလေးပဲဘွေမနှောကြီးကိုကြည်လို့ဒီလိုပြောခြင်းတယ် ဝေမနောကြီးကိုရိုးလေးပဲကြည့်ဆိုလို့ဝေမနောကြီးကို तू ကတာမန်ကြည့်ုံနဲ့ရိုးရိုးသူ့ဟာသူဟိုသူ့အတိဉာဏ်ကြောင့်ပေါ့အတိတ်ကပါရမီကြောင့်ပဲဖြစ်ဖြစ်ပြစ္ဆုတ်ပဲကြိုးစားအားထုတ်မှုကမှန်ကန်လို့ပဲဖြစ်ဖြစ်သူကဆိုအေးစေးလေးတွေ့သွားရင်ပြီးရောအခုလို့ဦးဇင်းတို့ကကြိုးပြောရတဲ့အပိုင်းကတော့ဟောစဉ်ကြတော့ပြောတယ်ဦးဇင်းတို့ကပြောတာပြန်အောင်ပြောတာပြန်တော့ဒကာကြီးတွေကမိုက်တွေတိထားတာကကောင်းလဲကောင်းလဲမကောင်းလဲမကောင်းဘူးပေါ့နော်အဲ့တော့ဘာဖြစ်လို့မကောင်းလဲဆိုတော့တချို့ကြတော့အဲ့လိုမမြင်မြန်ဘူးဟာဒကာလေးဟိုရောင်ပြန်ဟတ်တာမျိုးနဲ့ငါမတွေ့သေးပါလားဒီလိုလဲပဲစိတ်ကူးတွေကမများစီခြင်း မြမစင်ကြီးတော့ဒါမဲ့ဖြစ်ပုံလေးတော့ဦးဇင်းတို့ကဒီမှာဒါဟိုနားလည်အောင်ပြောရတာပေါ့ပြောတော့ဆိုကြပါစို့ဒီကနေပြီးတော့အနာမရပရိပါကနာမည်ဂျင်းနေတော့ပါတဲ့နာမည်ကိုရှုနေတဲ့သူတော်ကောင်းတယောက်ကဒီကိုလှမ်းကြည့်လိုက်လို့ရှိရင်အဲ့စကြရင်သူတော်ကောင်းမှာဝင်းကလေးဆိုနှစ်ဆလောက်လင်းလင်းသွားတယ်ဆိုတော့အဲ့မှာယောဂီကကြောက်ကြောက်သွားကြောက်ပြီးတော့ဆက်မရှုတတ်တယ်လို့တကယ်တော့အဲ့မှာဘာမှကြောက်စရာမလိုဘူးဒါဒီဟိုတာမန်ယောဂီတိုင်းကြုံရတတ်တဲ့အခြေအနေသာဖြစ်တယ်ဘာမှစွန့်နေရမရှိဘူးလို့ဒီလိုတော့မိမိကဟိုယုံယုံကြည်ကြည်နဲ့လက်ခံထားရလက်ခံပြီးချိန်မှန်များစွာစူးစမ်းလိုက်ရင်တော့ခုန စစချင်းမှာတော့ခုနကဒီမှန်ကိုဓာမီနဲ့ထိုးလိုက်တယ်လို့ဒီပုံမှာအလင်းရောင်ကသွားတော်အထင်တော့လင်းကလေးလင်းကလေးဖြစ်တယ်တချို့ကြပြန်တော့လည်းဘာပြောတော့ဒါယောဂီတွေရဲ့အတွေ့အကြုံများပေါ့တချို့ကြတော့အဲ့လိုဒီနမိတ်နဲ့ဒီမှာရှုနေတဲ့နာတိဝမှာရှိတဲ့နမိတ်နဲ့ဒီနေရာနဲ့မှာအလင်းတိုင်းတစ်ခါလဲအတန်းလိုက်ကြီးတွေ့တယ်ဆိုဒီလိုပြောပြန်ဒါလည်းဦးဇင်းတို့ခုနရှင်းချင်းလေးပဲမှန်ကိုဓာမီနဲ့လှမ်းထိုးရင်ဂျားထဲမှာမီးသွားတဲ့အလင်းတိုင်းဒီကကြီးဒီကမကြီးမတွေ့နိုင်ဘူးလား တွေ့နေပါတယ်ဗျာအဲ့လိုပဲဒီမှာဒီအလင်းရောင်ကဒီကိုလားထင်တဲ့သဘောအနေနဲ့ပေါ့ဒီမှာလည်းပဲဒီခါလေးမှာအလင်းတန်းကြီးအနေနဲ့လို့ယောဂီကဒီလိုထင်တတ်တာအဲဒါလည်းပဲဘာမှပြဿနာမဟုတ်ဘူးသူတော်ကောင်းတယောက်အနေနဲ့ဒါကိုဘာမှမစိုးရိမ်ပဲနဲ့ဆက်ပြီးတော့ရှုရအောင်အဲ့လိုရှုလိုက်လို့ရှိရင်ကြိုးစားပေါ့အတက်ကတက်ကကြိုးစားတစ်တိုင်းတစ်တိုင်းသုံးလေးတိုင်းဒီလိုစသည်အပြင်ပေါ့၄50ရက်တစ်ပတ်ပေါ့တချို့ဆိုရင်လည်းဒါတစ်လနှစ်လလောက်ဒီဒါကိုကြိုးစားတာမျိုးလည်းရှိတာပေါ့နမိတ်ရတဲ့အပိုင်းမှာတော့မှာတချို့တော့လည်းမြန်မာလည်းဒါ ရက်ပိုင်းတွင်းမှာပဲဒါတရက်နှစ်ရက်တစ်ထိုင်တစ်ထိုင်လောက်နဲ့ဒီရသွားတာလည်းရှိတယ်ကထပေါ့အဲ့တော့အဲ့လိုကြိုးစားလဲလို့ထက်ခါထက်ခါကြိုးစားရင်ဒီနောက်ဆုံးမှတော့ဒီဘွေမနောကြီးကိုယောဂီကအေးအေးဆေးဆေးနဲ့နားလည်တဲ့အချိန်မှာအဲ့အကြည်တက်ကလေးပေါ်မှာဒီနမိတ်ကလေးကြာရောက်နေတယ်ဆိုတော့သွားသွားတွေ့ခုနမှန်ထဲမှာအရေးချိန်ကလေးပေါ့အဲ့လိုတွေ့ပြီးဆိုရင်တော့ဒါပုံစံကြသွားတယ်အဲ့လိုပုံစံကြပြီဆိုတဲ့သူတော်ကောင်းကိုဦးဇင်းတို့ဗာတစင်းဆက်လောက်ရတော့ဆိုတော့အဲ့မှာဇိုင်ငါကိုစင်ကျင်ခိုင်းရတယ် အဲ့တော့ဒီဦးဇင်းတို့တကယ်သင်ယူဦးဇင်းတို့သင်ပေးတဲ့အတိုင်းလေးပြောရမယ်ဆိုရင်ဦးဇင်းတို့ကဒီဘဝမနောကြီးကိုကြည်ခိုင်းနေတဲ့အပိုင်းမှာပေါ့အာနာမနာပฏิပါကနိမိတ်ရပြီရလို့ဒီဟိုဒိဋ္ဌံခိုင်းနေတဲ့အပိုင်းပေါ့တဏှာကြီးနနာကြီးစသည်အပြင်ဒိဋ္ဌံလို့ဒိဋ္ဌံနဲ့အပိုင်းအဲ့ရနေပြီးတော့ဒိဋ္ဌံလို့ဒိဋ္ဌံလေးကရပြီဌာန်တန်တန်တာကိုဒိဋ္ဌံတလို့ရပြီဆိုတဲ့သူတော်ကောင်းကိုဒီဘဝမနောကြီးကြည်ခိုင်းအဲ့ဒီဘဝမနောကြီးကြည်ခိုင်းတဲ့အပိုင်းမှာဦးဇင်းတို့ကတပြန်နေတဲ့သူနဲ့ဘာလို့တော့ဆိုတော့ဇိုင်ငါတွေကိုတခါတည်းဟိုပေါ့ဟိုသုတမယညံနေပေါ့ တခါတည်းဇန်ငါတွေကိုအလွတ်ကျက်ခိုင်းရတယ်အဲ့တော့အဲ့ဒီမှာဒါဒီဟာလေးကိုထည့်ပြောတာကတချို့ကအဘိဓမ္မာတွေကိုနားမလည်ထားရင်တော့ဒီတရားရှုွက်တွေကိုရမလားရှုလို့ရမလားဆိုတဲ့အပိုင်းမှာဒါကြောင့်မလို့ဦးဇင်းတို့ကရတယ်လို့ပြောချင်တာတော့ဒီဘွေမနောကြီးကိုကြည်ခိုင်းနေတဲ့အပိုင်းမှာပဲတခါတည်းဝိတေအာနာမနာပရိပကနိမိအာယုံပေါ်မှာစိတ်ကိုရှေ့ယူကြရောက်နေခြင်းသဘောဝိဇာရအာနာမနာပရိပကနိမိအာယုံကိုထက်ကထက်ကသုံးသက်ဆင်ခြင်နေခြင်းသဘောပိတိအာနာမနာပရိပကနိမိအာယုံ အာယုံကိုနှစ်သက်နေခြင်းသဘောဒုက္ခအနာမနာပရိပါကနိမိအာယုံဤရတာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဧကဂရာအနာမနာပရိပါကနိမိအာယုံပုံအာယုံတစ်ခုဤပုံသာစိတ်ကြရောက်နေခြင်းသဘောဆိုတဲ့ဇီဆိုင်က၅ပါးကိုအဲ့ရက်မှာတခါလေသူတော်ကောင်းကိုကြက်ခိုင်းလိုက်အဲ့တော့တလုံးချင်းတလုံးချင်း तू ကအေးစေးကြက်နေဒီနမိတ်ရနေတဲ့အချိန်မှာစကြက်လိုက်လို့ချင်း तू အဲ့အချိန်မှာဇိုင်က၅ပါးရပြီဆိုကြဆိုဇိုင်က၅ပါးလည်းရပြီဒီကဘွေမနောကြီးကိုလည်းမြင်သွားပြီဘွေမနောကြီးမှာဒီ နမိတ်ကလေးလာသာထင်နေတဲ့ဟာလေးကိုလည်းနားလည်ပြီဆိုတဲ့အချိန်ဇန်အင်္ဂါလည်းအလွတ်ရတာပြီအလွတ်ရတာပြီဆိုအဲ့မှာစပြီးတော့ဇန်ငါဘူစင်းတော့ဆင်ကျင်ခိုင်းတော့ဇန်ငါဆင်ကျင်တော့စစာချင်းတော့တလုံးချင်းဆင်ကျင်ရဒီဘူမနောကြီးကိုတွေ့ထားတဲ့သူတော်ကောင်းတယောက်ဒီခုနပြောတဲ့အနာမရပိပကနိမိတ်ကိုတစ်ခါပြန်ပြီးတော့ဒါတဏှာကြီးတောက်ဒိဋ္ဌံပေါ့တဏှာကြီးလောက်ဒိဋ္ဌံလို့ရပြီဆိုတဲ့အခါမှာဒါမှဇန်မထအဲ့ကြရင်တော့သူကဒိဋ္ဌံတဲ့အတိုင်းပေါ့တဏှာကြီးဆိုတဏှာကြီးပြည့်တဲ့အခါမှာဒါတိတ်အချိန်ကတော့ဟိုရှည်တို့နောက်ဆိုဒါအပိုလိုတိတ်မများဘူးပေါ့ အဲ့တဏှာရီလောက်ရှိတဲ့အခါမှာဇမ္မာတာထပြီးတော့ဒီဝေမနောကြီးကိုလှမ်းကြည့်ဝေမနောကြီးကိုလှမ်းကြည့်အဲ့မှာကျဘာဖြစ်မလို့ဆိုတော့ဒီဝေမနောကြီးမှာမိတွဲဖြစ်နေတဲ့ခုနဇန်ငါးပါးဒီဒီအာနာမနာပရိပါဒနိမိတ်ကိုအလုံးကအာယုံပြုနေတာအာယုံပြုနေတဲ့အတွက်ကြောင့်ဒီအာယုံလေးကဓမ္မလာလာထင်တယ်လို့ယောဂီကမြင်တာ哦ကောင်းပြီအဲ့တော့ဒီဝေမနောအကြည်မှာမိတွဲဖြစ်တဲ့နံပါတ်1ဖြစ်တဲ့ဝိတက်ကိုစဆင်ညာအဲ့တော့ဝိတက်ကိုစကြည့်တဲ့အခါမှာဒီဇန်ငါတွေဒီဒရဝတ္ထုအနေနဲ့မရှိဘူးအဲ့တော့ဒရဝတ္ထုအနေနဲ့မြင်နေရမှာလဲမဟုတ်ဘူးဒါကိုလည်းယောဂီကမျှော်လင့်ထားလို့ မရအဲဒရဝတ္ထုအထက်ကိုဒရဝတ္ထုဘာမှမရှိဘူးသဘောတရားတက်တက်ကလေးပဲသို့တော့အဲ့ဒီသဘောတရားတက်တက်ကြီးကဒီဝေမနောကြည်လို့ခေါ်တဲ့ဟရိယဝတ္ထုမှာမိတွဲဖြစ်နေအဲ့မိတွဲဖြစ်တော့ဒီမှာဝိတက်ဆိုလို့ရှိရင်ခုနမိမိရှုပွားသုံးသပ်နေတဲ့ဖြစ်နေအာရမဏပိပိပရိပါကနိမိအောင်ဘုံစိတ်ကိုရှေ့ရှုကြရောက်နေခြင်းသဘောအဲအာရမဏပိပိကနိမိအာယုံကိုထက်ကထက်ကရှေ့ရှုတင်ပေးနေခြင်းသဘောပေါ့အဲ့တော့ဒီဝိတက်ကလေးဒီဒီသူနဲ့ရှင်မောရှင်မဲ့ပေါ့ဒီ စိတ်နဲ့တကွာပေါ့အသိစိတ်နဲ့တကွာရှင်မောရှင်မက်တန်တရားတွေကိုဒီညမှာတော့အသိစိတ်ကလေးဥတည်ပြောမယ်ဆိုရင်ဒီစိတ်ကိုအာနာမနာပြိပကနိမိတ်အောင်ဘောကိုရှေ့ရှုတင်းပေးနေတာဒီအာယုံလေးပြောင်းမသွားအောင်ဒီအာယုံလေးဘောကိုစိတ်ကိုရောက်နေအောင်သူကဒါတွန်းတင်ပေးနေတယ်ပေါ့ဒါဝိတက်ကလေးဒါကိုနောင်လက်အောင်ယောဂီကိုကြိုးစားခိုင်းရတယ်အဲ့တော့သူကလည်းအဲ့လိုပေါ့ကြိုးစားလိုက်လို့ရှိရင်တရက်နှစ်ရက်ဒါမှမဟုတ်တစ်ထိုင်တစ်ထိုင်သုံးလေးထိုင်နဲ့တရက်နှစ်ရက်လောက်ကြိုးစားလိုက်လို့ရှိရင်ဒီဘွေမနောအကြည်တက်ကလေးကိုရှုတိုင်းရှုတိုင်းမြင်နေတဲ့သူတော်ကောင်းအဲ့ဘွေမနောအကြည်လေးမှာဒီဝိတက်ကလေးဖြစ်ဖြစ်သွားတယ်ဆိုတာကိုနားလည်လား နားလည်ပြီဆိုတဲ့သူတော်ကောင်းကိုတဆင့်တက်ပြီးတော့ဝိဇာရာအာနာပါနာပရိဝါနိမိအာယုံအာယုံကိုထက်ခါထက်ခါသုံးသပ်စဉ်းကျင်နေခြင်းသဘောစသည်အဖြစ်တလုံးတိုးချူအဲရပြီဆိုရင်ဝိဇာရာရရင်ပီတိတလုံးတိုးချူပီတိရပြီဆိုရင်ဒုက္ခတလုံးတိုးချူဒုက္ခရပြီဆိုဧကဂတာတလုံးတိုးချူပေါ့အဲ့လိုမျိုးတလုံးချင်းတလုံးချင်းရှုခိုင်းရတယ်အဲ့လိုတလုံးချင်းတလုံးချင်းရပြီဆိုတဲ့သူတော်ကောင်းကဆိုကြမှာဆိုဇံကိုဝင်စားလိုက်တယ်ဝင်လေတွက်လေကိုစရှုတယ်ဒီဘက်မှာတော့ဝင်လေတွက်လေကဦးဇင်းတို့ကအင်မတန်တူတောင်းတဲ့အတွင်းမှာပဲနမိတ်ကရပြီ ဝင်နေထွက်နေကိုရှုလိုက်လို့ရှိရင်စက္ကန့်ပိုင်းအတွင်းမှာပဲဒါနမိတ်ပေါ်မှာပဲစက္ကန့်ပိုင်းမိနစ်ပိုင်းအတွင်းမှာနမိတ်ပေါ်တယ်ပေါ်လာတဲ့ဒီနမိတ်ကလေးကိုစူးစူးဆိုင်ရှုလိုက်လို့ဒိတ်ကြံလိုက်တယ်တဏှာကြီးဒိတ်ကြံပြီးတာနဲ့လှကြည့်ရင်ဝိတက်ရှုခြင်းသူဝိတက်ရပြီဝိဇာရရှုခြင်းဝိဇာရရပြီပီတိရှုခြင်းပီတိဒုက္ခရှုခြင်းဒုက္ခဧကဂရရှုခြင်းဧကဂရဒီလိုဇန်ငါကိုတစ်လုံးစီတစ်လုံးစီရှုလို့ရပြီဆိုတဲ့သူတော်ကောင်းကိုတစင့်တက်ပြီးတော့မလုပ်ရတော့ဇန်ငါတွေကိုတခါလေဂျိုင်းလူစင်ကျင်တို့ရအောင်နှလုံးတစ်တွဲသုံးလုံးတစ်တွဲပေါ့ဥမာတစ်လုံးရတာတဲ့ပုဂ္ဂိုလ်ကဝိတက်ဝိဇာရနှလုံးတို့ရှုနောက်တစ်ခါကျဝိတက်ဝိဇာရပီတိသုံးလုံးတို့ရှု နောက်ခါကျဝိတ္တဥစ္စရပရိတုက၄လုံးတိုးရှုနောက်ခါကျဝိတ္တဥစ္စရပရိတုကဧကဂရ၅လုံးတိုးရှုပေါ့ဒီလိုရှုရလို့ရှိရင်နောက်ဆုံးမှာတော့တပြိုင်တည်းနဲ့ဇိုင်က၅ပါးလုံးကိုဆင်ခြင်လို့ရတယ်အဲ့တော့ဒီနေရာမှာဒကာကြီးတွေဒကာမကြီးတွေဒီဇိုင်ကဆင်ခြင်တဲ့အပိုင်းနဲ့ပတ်သက်လို့ဦးဇင်းတို့ဒီမှာနည်းနည်းလေးပြောချင်တာတစ်ခုရှိတယ်အဲ့တော့ဟိုဘုရားရှင်ကဒီနံကမနံကမထမ်းပိုင်းနဲ့ပတ်သက်လို့ပေါ့နော်နံတရားတွေကိုဆိုတဲ့ဟိုဟောတဲ့အပိုင်းပေါ့နံတရားတွေကိုဟောတဲ့အပိုင်းမှာတချို့ကဒီနံတရားတွေကိုမိလိညာပညာကိုထောက်ထောက်ပြီးတော့ ဒီနန္တရားတွေဒီဟိုအင်မတန်ရှုရခက်တယ်ဆိုပြီးတော့ဒီလိုလေးလည်းပြောကြတယ်ပေါ့အဲ့တော့အဲ့ဒါနဲ့နဲ့ပတ်သက်လို့တော့ဦးဇင်းတို့ကဒီကမှာနည်းနည်းလေးပြောချင်ပြောချင်တယ်ဆိုတာကဒီနန္တရားတွေကိုရှုလို့မရဘူးလို့ဒီလိုပြောတာတော့မဟုတ်ဘူးရှုလို့မရဘူးပြောလို့သို့တော့ဒါပေမဲ့ဘာပြောတာတော့ဆိုတော့သိပြီးတော့ခက်ခဲတဲ့အလုပ်တစ်ခုအနေနဲ့တော့ဒါဘုရားရှင်ကြီးဟောထားတာပဲအဲ့တော့ဒါကြောင့်မလို့မိနိနာမင်းကြီးကဘုရားရှင်ကိုမေးတယ်။ဘာမေးတော့ဆိုတော့ဒီဘုရားရှင်ဒီဟိုပေါ့ အမြဲတမ်းခက်ခဲတဲ့အလုပ်တွေကိုမိရိဏမင်းကြီးကပြန်ဖြေတာအဲရှင်နာဂတိန်ကပြန်ပြီးတော့ဖြေတာပေါ့ဘုရားရှင်ဒီအမြဲတမ်းခက်ခဲတဲ့အလုပ်တွေကိုလုပ်ခဲ့တယ်ဘာကိုလုပ်ခဲ့လဲဆိုတော့ဒီနန္တရားတွေပေါ့နန္တရားတွေကိုတလုံးစီတလုံးစီဒါခေါ်ချမ်းစိတ်ပြပြီးတော့ဟောကြားခြင်းဒီအမြဲတမ်းခက်ခဲတဲ့အလုပ်ကိုလုပ်ခဲ့တာပါလို့ဒီလိုပြောတာအဲ့တော့ခက်ခဲတဲ့အလုပ်ကိုလုပ်ခဲ့ပါတယ်လို့ပြောခြင်းဒီဟိုလုံးလုံးမရဘူးလို့ပြောတာတော့မဟုတ်ဘူးခက်ခဲတယ်ဒါပေမဲ့လုပ်လို့တော့ရတယ်ဒီလိုသဘောကျအဲ့တော့ဒီနေရာမှာဒီ တကုံဝိတုလည်းမရှိတဲ့ဒီနန္တရားလေးတွေကဒီစိတ်တက္ခဏတစ်ခုအတွင်းမှာပေါ့စိတ်တက္ခဏဆိုတာအင်မတန်တိုတောင်းတဲ့ဒီအချိန်ကာလလေးတစ်ခုအတွင်းမှာပဲဒီဇိုင်ကလေးတွေကဒီအာယုံပေါ့အနာမနာပြုကနိမိတ်အာယုံကိုယူမိတွဲပြီးဖြစ်သွားတယ်ဒီဇိုင်ကလေးဒီစိတ်တက္ခဏတစ်ခုလေးအတွင်းမှာဖြစ်ဒါတွေကိုမြင်အောင်ရှုဖို့တပြိုင်တည်းမြင်အောင်ရှုဖို့ဆိုတာအင်မတန်တော့ခက်ခဲတယ်သို့တော့ရှုလို့မရတာတော့မဟုတ်ဘူးရှုလို့ရတယ်ဆိုတာဒါကိုသဘောပေါက်ရအောင်ကောင်းပြီအဲ့တော့ခုနတလုံးစီရှုပြီးပေါ့ပထမဝိတက်ကို ရှုရတဲ့ပုဂ္ဂိုလ်ကဝိสารပိဋိတုကဧကတာတစ်လုံးစီရှုလို့ရရပြီဆိုရင်နှလုံးရှုရပြီဆိုသုံးလုံးရှုရပြီဆိုလေးလုံးရှုရပြီဆိုငါးလုံးရှုနောက်ဆုံးမှတော့ငါးလုံးရှုငါးလုံးလုံးရပြီဆိုတဲ့အခါမှာအနာမနာပြိပအနိမိတ်အာယုံကိုကနစူးစက်တဲ့ရှုတယ်တဏှာကြီးပြည့်ပြီဆိုရင်ဇမ္မတထပြီးတော့ဝေမနောကြီးကြီးတတ်လို့ရှိရင်အဲ့မှာဇိုင်းကငါးပါးလုံးသွားတွေ့သူ့လုပ်ငန်းကိစ္စနဲ့သူပေါ့အဲ့ချိန်မှာသွားပြီးတော့ဝိတေအာနာမနာပြိပကနိမိတ်အာယုံပေါ်သိစိတ်ကိုရှေ့ရှုတည်ပြီးခြင်းသဘောဝိสารအာနာမနာပြိပကနိမိတ်အာယုံပေါ်နာစိတ်ကိုထက်ကထက်ကတည်ပြီးနေခြင်းသဘောပိတိအာနာမနာပြိပကနိမိတ်အာယုံ ကိုနှစ်သက်နေခြင်းသဘောဒီလိုကြီးရထွက်နေကြမလို့ရထွက်နေတဲ့ဒီစိတ်တက္ကနာတွေတစ်ခုအတွင်းမှာအဲ့လောက်ကြီးဟိုရွတ်နေလို့လည်းမမီတော့ဘူးဒါပေမဲ့ယောဂီကတည်ပြီးသားဖြစ်သွားပြီဝိတက်ကရဲ့သဘောဝိစရာရဲ့သဘောပိတိရဲ့သဘောဒုက္ခရဲ့သဘောဧကဂရာရဲ့သဘောဆိုတော့သူတည်ပြီးသားဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီအချိန်မှာဖြတ်ကလေးဆိုကြည့်လိုက်လို့ရှိရင်အဲ့ငါးပါးလုံးကိုသူကတပြိုင်တည်းသိတာပဲဒါကတော့ဒကာကြီးတွေခုချိန်မှပြောရင်ဖြစ်နိုင်ပါမလားဆိုတဲ့အတွေးလေးဝင်ကောင်းရင်ဝင်လိမ့်မယ်သို့တော့တကယ်လုပ်ငန်းဝင်မှရောက်လာလို့တကယ်လုပ်လာတဲ့သူတော်ကောင်းတွေအားလုံးကတော့ဒါကို ဒါတညင်တညိုတဲ့လက်ခံနဲ့ရတယ်ဆိုအဲ့တော့ဦးဇင်းတို့ဒီညမှာဘာနဲ့တူလဲဆိုတော့ဦးဇင်းတို့ဆရာသမားတယောက်ကဥမာပေးတာလေးဦးဇင်းတို့သဘောကျတော့ဒါလေးကိုပြောမယ်ပေါ့အဲ့ဘာလဲဆိုတော့ဒကာကြီးတွေကော်ဖီတစ်ခွက်ဆိုကြအောင်ဆိုကော်ဖီတစ်ခွက်မှာကော်ဖီတစ်ခွက်ဖြော်ပြီဆိုရင်အခုတော့ပေါ့ဇန်ဆိုင်တယ်ပထမဇန်ဆိုင်တယ်ဆိုဒီဇန်က၅ပါးပေါင်းစုပြီးတူတူလှုပ်လှုပ်ထားမယ်ဟုတ်ပြီနော်ဒါကြောင့်မလို့ဒါကိုဇန်လို့ခေါ်အဲ့တော့ဦးဇင်းတို့ဟိုကော်ဖီတစ်ခွက်ပြောရင်ကော်ဖီထဲမှာပါတဲ့ပစ္စည်းတွေပေါ့အဲ့တော့ဒကာကြီးတွေကတော့ပိုသိမယ်ဦးဇင်းတို့ကလည်းများပြောလို့ကတ်တာဆိုတော့တိတ်တော့အများကြီးမသိဘူးပေါ့ ကဲဒါအဲ့တော့ဒီကော်ပီတစ်ခွက်မှာဦးဇင်းတို့ဆိုကြပါစို့ရေပုံရပါဦးဇင်းတို့ဒါဟိုရေပါမယ်ပေါ့ရေပါမယ်ကော်ဖီမုန့်ပါမယ်အဲနောက်တစ်ခါဦးဇင်းတို့ကြားပါမယ်ပေါ့နော်အဲတချို့တော့လေဒီ salt ဆိုစားလေးပါလေးနည်းနည်းဒါထည့်ရင်ထည့်မယ်ပေါ့နော်အော်နောက်တစ်ခါဟို no မုန့်စသည်အားဖြင့်တစ်ခုခုပါမယ်ပေါ့၅မျိုးဆိုကြစို့အဲ့၅မျိုးကို တကယ်ကြီးတော့ပထမဆုံးဥမာရေခဲ့အရသာ ကော်ဖီရဲ့အရသာကြားရဲ့အရသာငါစားဆိုရဲဒီဟိုနည်းနည်းပေါ့ဒါစားရဲ့အရသာ အော်နောက်တကဟို no ပေါ့ no ကအရသာပေါ့ဒီ၅မျိုးကိုမိတို့ကတခုချင်းတော့ပထမသိထားပြီဆိုကြဆိုကော်ဖီကောတဲ့ထည့်လိုက်ပြီဖြော်လိုက်ပြီဒီကော်ဖီကိုစစတောက်နေကောက်တောက်လိုက်တဲ့အချိန်မှာတော့ဟာဒါကတော့တရားပဲဟေ့ဒါကတော့စားပဲဟေ့လို့ဒီကိစ္စဒီမှာကြီးခွဲစရာလိုမလားမလိုဒီဟာကိုကောက်တောင်းလိုက်တာနဲ့ရှားဘကိုရောက်သွားတဲ့ဒီအရသာရောက်သွားတဲ့ဒီ၅မျိုးနဲ့ချော်ဆက်ထားတယ်ဆိုတာမိမိမသိနိုင်ဘူးလားသိနိုင်ပါတယ်ခင်ဗျသိနိုင်တယ်အဲ့တည်းမှာတကယ်ပြတရားမပါဘူး ဒါကော်ဖီကြီးကလုံးဝဟိုခါနေမှာပေါ့နော်ဒါဆိုရင်ဒါသကြားမပါဘူးဆိုတာဒကာကြီးတွေဒကာကြီးတွေမသိနိုင်ဘူးလားအသိနိုင်တယ်အဲဆိုကြမှာဆိုထို့တူပဲဟိုကော်ဖီကိုနှုတ်ထားလိုက်တယ်ကြံတဲ့ရေရသကြားကကြံတဲ့ဟိုစားရဟိုနှုတ်ရပြောထားမယ်ဆိုတော့ဒါကော်ဖီရတာမပါဘူးဆိုတာဒကာကြီးတွေမသိနိုင်ဘူးဒါအထက်ပိုင်းဉာဏ်တွေကိုကိုရင်ဝိတ္တဝိဇာရပတိတုကတဖြည်းဖြည်းတစ်လုံးစီပြုတ်သွားတာကိုဒီလိုနားလည်ရတယ်ဆိုတာကိုပြောချင်တယ်ခုစစချင်းမှာဒီ၅မျိုးပေါ့၅မျိုးဆိုတာကော်ဖီတစ်ခွက်ကိုခုနချောလိုက်တယ်မပြောခင်မှာတော့ကိုကတစ်ခုစီတစ်ခုစီတိအောင်ကြိုးစားတာ အစားဘာအရသာရှိတယ်တခါမှမခံစားဘူးဆိုရင်ဒါအစားဆိုတာဘာအရသာကော်ဖီဆိုတာဘာအရသာတကြားဆိုတာဘာအရသာတခုစီတိအောင်ကြိုးစားတယ်သိသွားပြီဆိုတဲ့အခါမှာကော်ဖီခွက်တဲ့ထည့်ပြောလိုက်တယ်ကောက်တော့လိုက်တယ်ဟိုခွန်ချမ်းစိတ်ပြနေစရာလည်းမလိုဘူးဒါပေမဲ့တည်လဲတည်နေတယ်ဒီ၅မျိုးပါတယ်ထို့တူပဲယောဂီတယောက်ကပထမမှာမကြွညင်ခင်မှာဇိုင်းကားတွေကိုတစ်လုံးစီတစ်လုံးစီဆင်ကျင်လိုက်တာ၅လုံးလုံးရသွားပြီဆိုတဲ့အခါမှာခုနလိုနှလုံးတို့တဲ့၃လုံးတို့တဲ့၄လုံးတို့တဲ့၅လုံးတို့တဲ့ဆင်ကျင်လိုက်လို့၅လုံးလုံးရသွားပြီဆိုတဲ့သူတော်ကောင်းတယောက်တော့ကတော့ဒါဟာ ဟိုမဖြစ်နိုင်ဘူးလို့စိတ်ဟိုစဉ်းစားနေကြလိုဟုတ်မလားမလိုတော့ဘူးတကယ်သူလက်တွေ့ကြကြတလုံးစီတလုံးစီလှုပ်လာတဲ့သူတော်ကောင်းအတွက်မဖြစ်နိုင်ကြဆိုတာဘာမှမရှိဘူးကိုတကယ်ကြီးတို့ဒီကနေကိုလို့ပေါ့ကိုထိုင်းနေတယ်ကိုကတကယ်မလုပ်မလုပ်ဘူးသေးဘူးမရဘူးသေးဘူးဆိုတဲ့သူတော်ကောင်းတယောက်နေတော့ဟာဒီဇန်ကငါးပါးဝိတက်ဆိုတာဟိုအာနာမနာပြိပကနေမိအောင်ပေါ့ကိုစေယူတင်ပေးနေခြင်းသဘောစသည်အပြင်တလုံးစီတလုံးချင်းကိုဒီတခဏလေးအတွင်းစိတ်တခဏတစ်ချက်တည်းမှာတိသွားနိုင်ပါတယ်ဆိုတာဖြစ်နိုင်ပါမလားဒီငါးလုံးကြီးကိုဒီလို စဉ်းစားတတ်လို့တန်တရားဝင်မှာဆိုလို့ဒါဦးဇင်းတို့ရှင်းပြတယ်အဲ့တော့တလုံးစင်သိထားတဲ့သူတော်ကောင်းတွေဒါဒီတန်တရားဝင်ကြရှိသေးလားမရှိပါဘူးခင်ဗျာမရှိတော့ပါဘူးအဲ့ခါကျမှသူတော်ကောင်းကဒီဇန်က၅ပါးကိုဆင်ခြင်လို့ရပြီလွယ်လွယ်နဲ့ပေါ့တို့တို့ပြောအဲ့ဇန်က၅ပါးကိုဆင်ခြင်လို့ရတဲ့သူတော်ကောင်းတည်တယ်ခုနပြောခဲ့သလိုပဲဒါပရမဇန်ကိုရသွားပြီပဲဆိုကြစို့ပရမဇန်ရသွားတဲ့သူတော်ကောင်းတည်တယ်ဒီဇန်ရင်္ဂါတွေကိုဆင်ခြင်မှုကိုတော့ဒါခဏခဏမဆင်ခြင်ရဘူးတချို့ကဒီလိုပေါ့ခုနလက်တက်ကဆန်းကျင်နေတယ်ဇန်ရင်္ဂါလေးကိုဆင်ခြင်လို့ရပြီဇန်ရင်္ဂါခဏခဏဆင်ခြင်နေနေတာဟုတ်ပလား ခဏခဏဆင်ញင်ဘာဖြစ်မလို့တေချာတာတော့တမာရီရောကြသွားဘာကြသွားမလဲတမာရီရောကြတော့တော့မှာတမာရီရောကြသွားမယ်နောက်ဆုံးမှာဇန်ကပါလျော့ကြသွားတဲ့အဆင့်ကိုရောက်သွားမှာပဲဒါကြောင့်မလို့ဒါသူအ ਨੇ ဆုံးတော့တနာရီလောက်တနာရီလောက်ဇန်ကိုဝင်စားပြီးမှဇန်ကာကိုဆင်ញင်နေတယ်ဒါကိုတော့ဒါတို့တခါကြီးဒီကမကြီးတွေကဒီအပိုင်းကိုရောက်လာရင်လည်းဒါနားလည်ရအောင်ကောင်းပြီအဲ့လိုဒါဇန်ကာတွေကိုဟိုဆင်ញင်းပြီးလို့ရပြီဇန်ကာဆင်ញင်းလို့ရပြီဆိုတော့ဒါမိမိကတဆင့်အားလဲတက်သွားပြီအဲ့ချိန်မှာယောဂီတွေကအားတက်သွားတာ ဦးဇင်းတို့ယောဂီတွေကိုတရားသင်ပေးလို့ရှိဒီအပိုင်းကိုရောက်ရင်ယောဂီကရှင်းရနဲ့မတူဘူးရှင်းရတော့ဒီနမိတ်ကလေးပေါ်ဖို့ကိုတော်တော်ကိုတွုံးပြီးတော့တခါလဲအားပေးအားမြောက်နဲ့ကြိုးစားလာလိုက်တာနမိတ်ပေါ်လည်းပဲဒီဘွေမနောကြီးကကြည့်မရသေးရင်ယောဂီကဤလဲဤလဲဖြစ်နေပြန်အောင်ဘွေမနောကြီးကြည့်ရပြန်လဲဇိုင်ငါကကြည့်လို့ရှုစင်ကျင်လို့မရသေးဤလဲဤလဲဖြစ်နေတယ်အဲဇိုင်ငါလေးလဲစင်ကျင်လို့ရပြီဆိုအဲ့မှာယောဂီကဒီစိတ်ဓာတ်ရေးရမှာသူအမြင့်ဆုံးကိုရောက်သွားဘယ်ကိုရောက်သွားလဲ အမြင့်ဆုံးရောက်သွားပါတယ်ဗျာအဲ့မှာယောဂီကအမြင့်ဆုံးကိုရောက်သွားပြီစိတ်ဓာတ်အင်အားလည်းရသွားတဲ့အခါကျသူကဘာဖြစ်လာတော့ဆိုတော့တကားတဲ့ဒီဟိုခဏခဏဆင်ញင်ញင်တော့တာသူ့ကိုသူတော့ယုံကြည်မှုတော့ရှိသွားတယ်ယုံကြည်မှုရှိပြီးတော့ယုံကြည်မှုလွန်လာပေါ့ယုံကြည်မှုလွန်ပြီးတော့ဇံကိုခဏခဏဇိုင်းကားတွေကိုဆင်ញင်တတ်တယ်အဲ့လိုဆင်ញင်မြန်တမာတိလျော့ကြတတ်တယ်ပေါ့ရော့ကြသွားတတ်တယ်ဒါလေးကိုတော့ယောဂီကတတိထားရမယ်ကောင်းပြီအဲ့တော့ဇိုင်းကားငါးပါးလုံးကိုဆင်ញင်လို့ရပြီဆိုတဲ့သူတော်ကောင်းကဒါကို အနည်းဆုံးတနားလောက်တနားလောက်ဇံဝင်စားပြီးမှဇံငါကိုစင်ကြီးစင်ကြီးလို့ရပြီဆိုရင်အဲ့မှာဘာစလို့ရတော့ဆိုတော့ဝတိဘော၅တန်နေကြည့်ရဒါပြီးကိုစင်းတို့ပြီးခဲ့တဲ့ဘက်ကနည်းနည်းလေးစခဲ့တာပေါ့အဲ့တော့ဝတိဘော၅တန်ဘာလုံးအာဥဇနဝတိဘောတမပိဒနာဝတိဘောဒိဋ္ဌနာဝတိဘောဥဒ္ဒနာဝတိဘောပစ္စယကနာဝတိဘောဆိုဝတိဘော၅တန်ရှိအဲ့ဒီဝတိဘော၅တန်ထဲမှာဒီအာဥဇနဝတိဘောဆိုတာဇံငါတွေကိုစင်ကြီးတာပဲအဲ့ဒါဒါလေ့ကျင့်ထားတာဒါဝတိဘောနိုင်နေအောင်ဆိုတာကြွညင်အောင်လုပ်ထားတယ်ပြောဇံငါကိုကိုစင်ကြီးခြင်းရင် စင်ញင်ញင်တဲ့အချိန်မှာစင်ញင်လို့ရအောင်ဒါလေ့လာထားရအမှဇန်ကစင်ញင်နဲ့ဇန်ကစင်ញင်လို့မရအောင်ဒီလိုမဖြစ်စီအောင်အဲ့တော့ဇန်ကကိုဒါလေ့လာထားပြီးတော့လေ့ကျင့်ထားပြီးတော့ဇန်ကကိုစင်ញင်ញင်ညင်စင်ញင်ညင်တဲ့အချိန်မှာစင်ញင်လို့ရတယ်ဒါကိုနံပါတ်1ဝတိဘောလို့ခေါ်တယ်အဲ့ဒါအာဟုဇနဝတိဘောအဲအဲ့ဒါရပြီဆိုရင်ဘာထပ်လို့ရတော့တမာပြိဿနာဝတိဘောကိုယောဂီကတခါထပ်ပြီးတော့လေ့ကျင့်ရတယ်တမာပြိဿနာဝတိဘောဆိုတော့ ဇံကိုအလိုရှိသလိုအလိုရှိနေရင်အလိုရှိတိုင်းဝင်စားနိုင်ခြင်းဆိုတာဒါသမာပြည့်စနာဝတိပေါ်ပဲအဲ့တော့ဒီအပိုင်းရောက်လာပြီဆိုခုနဇံကိုလည်းနှင်းနှင်းမြင်မြန်နဲ့ကိုကကိုဇံဝင်စားခြင်းလည်းဆိုဝင်စားလို့ရအောင်လေ့ကျင့်ပြရတယ်အဲအဲ့ဒါလည်းလေ့ကျင့်လို့အောင်ပြီဆိုရင်ဒါဒုတိယမြောက်ဝတိပေါ်ပြီးတတိယမြောက်သွားတယ်အဲ့ဒါဒိဋ္ဌနာဝတိပေါ်အဲ့ဒိဋ္ဌနာဝတိပေါ်တော့ရှေ့ပိုင်းမှာလည်းအောင်သင်တော့ဒါသင်ကြားပေးထားတဲ့အတွက်ကြောင့်ဒီပိုင်းမှာအများကြီးလေ့ကျင့်ကြရမလို့ဘူးမိမိကဥမာ အနည်းဆုံးဖြစ်တဲ့ဥမာဆိုကြပါစို့9မိနစ်10မိနစ်ကစပြီးဒိဋ္ဌံ9မိနစ်10မိနစ်ဒိဋ္ဌံ10မိနစ်ဆို10မိနစ်ပြည့်ရတယ်ဇာမထနိုင်ရမယ်ပေါ့အဲဆိုလို့ရှိရင်စစ်တက်ပြီးတော့ခုနပြောတဲ့ and နိုင်ဝဲတနာရီတနာရီခွဲ2နာရီ2နာရီခွဲ3နာရီလောက်ဒီဒါအထုတ်နိုင်မယ်ဆိုရင်ဒါအဋ္ဌနာဝတိဘောကိုနိုင်နေနေနဲ့အောင်မြင်ပြီလို့တို့ပြောလို့ရတယ်အဲ့လိုဝတိဘောဒိဋ္ဌနာဝတိဘောအောင်မြင်ပြီဆိုတဲ့တော်ကောင်းဒီတစစ်တက်ပြီးတော့ဗုဒ္ဓနာဝတိဘောကိုလေ့ကျင့်ရပြန်တယ်အဲဗုဒ္ဓနာဝတိဘောဆိုတာဇာမထထခြင်းနဲ့ထခြင်းတဲ့အချိန်ထလို့ရတယ် ဒါကိုလည်းလေ့ကျင့်လေ့ကျင့်လို့ဆိုကြပါစို့ဥမာ10မိနစ်တွင်းမှာထားခြင်းနဲ့ထားလို့ရတနာရီမှာထားခြင်းနဲ့ထားလို့ရနှစ်နာရီမှာထားခြင်းနဲ့ထားလို့ရမယ်အဲ့လိုဇာမထားနိုင်တယ်ဆိုတဲ့ဒီဝတိဘောလေ့ကျင့်လေ့ကျင့်လို့ရပြီဆိုရင်တော့ဒါဝတိဘော၄ခုပေါ့အာဝဇနာဝတိဘောဇံကာဆင်ခြင်းနဲ့ဝတိဘောသမာပိစနာဝတိဘောဇံကိုဝင်စားခြင်းဝင်စားလို့ရဝင်စားခြင်းတဲ့အချိန်မှာဝင်စားလို့ရတဲ့ဝတိဘောအော်နောက်တကဒိဋ္ဌနာဝတိဘောကိုဒိဋ္ဌံတလောက်တနာရီဆိုတနာရီနှစ်နာရီဆိုနှစ်နာရီပေါ့ နောက်ဥဒနာဝတိဘောကိုထခြင်းတဲ့ချိန်မှာထလို့ရအောင်10မိနစ်ထခြင်း10မိနစ်10မိနစ်မှာထခြင်း10မိနစ်တနာရီမှာထခြင်းတနာရီဒီလိုရအောင်နေခြင်းအဲ့ဒီဝတိဘောလေးတန်လေးခြင်းတို့အောင်မြင်ပြီဆိုရင်နောက်ဆုံးဝတိဘောကတော့ပစ္စောခဏဝတိဘောပဲအဲ့ဒါဇိုင်းကားကိုအလိုရှိသလိုဆင်ခြင်နိုင်ခြင်းပဲအဲ့တော့ဒီနေရာမှာနံပါတ်1နဲ့နံပါတ်5ကခတ်ဆင်ခြင်းပဲအဲ့တော့ဒီပိုင်းမှာတော့ဦးဇင်းတို့ကဒီလေးခုကိုသိပြီးတော့နံပါတ်1နဲ့နံပါတ်5ကိုမခွဲကြတော့မခွဲကြတော့ဘူးဆိုတာကခုနဇိုင်းကားကိုမနောရဏကိုဇန်နဲ့ဆင်ခြင်တာပေါ့မနောရဏကိုဇန် ဟိုမရဏဝဇန်စိတ်ဆိုတာအဘိဓမ္မာနည်းနည်းလေးလေ့လာမှုတဲ့တို့တခါကြီးတွေခါကြီးကိုတည်ကောင်းတည်အဲ့မရဏဝဇန်စိတ်နဲ့ဆင်ញင်တဲ့အပိုင်းကိုအာဝဇနဝတိဘောလို့ခေါ်ပြီးတော့ဒီပစ္စဝခဏဇောပေါ့ပစ္စဝခဏဇောနဲ့ဆင်ញင်တာကိုတော့ဒါဟိုပစ္စဝခဏဝတိဘောလို့ခေါ်တယ်အဲ့တော့တရားကတော့ဒီနံကမဏမလေးလေးလာမလေးလာသေးတဲ့အတွက်ကြောင့်ဒါကိုသိပြီးတော့ဦးဇင်းတို့ကိုကိုကြကြမသိတော့ပဲねဇန်ကာကိုလိုရကိုကိုဆင်ញင်ရင်ဆင်ញင်လို့ရတဲ့ ဆင်ញင်လို့ရအောင်လေ့ကျင့်ပြီးသွားရင်ဒါဝတိဘော9တန်ပြီးပြီလို့တလူပြောလို့ရတယ်အဲ့လိုပြီးပြီဆိုတဲ့သူတော်ကောင်းဒီမှာဒါတစ်စစ်တက်ပြီးဒုတိယဇန်ကိုကူရတယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာတော့ဒီနေ့ပေါ့လေဒီဇန်လေးကိုအာနာပါနနဲ့သုဒ္ဓဇန်ပေါက်တဲ့ဒီကုကုံလေးကိုခတ်တူတူပြောပြီးမှပဲဦးဇင်းတို့တရားကိုဒီမှာသိကြရအောင်ပေါ့မဟုတ်လို့ရှိရင်ဒီဟာလေးကပြတ်မှာမဟုတ်တော့ဘူးနောက်တစ်ပတ်လည်းစက်နေမှာဆိုလို့အာနာပါနနဲ့ကဲကောင်းပြီအဲ့တော့ပထမဇန်မှာကုဏဝတိဘော9တန်လည်းနိုင်နေပြီဆိုတဲ့သူတော်ကောင်းဒီဒါဒုတိယဇန်ကိုတစ်စင်းတက်ပြီးကူရ အဲ့တော့ဒုတိယဇံကိုတဆင့်တက်ပြီးတော့ကုတော့မယ်ဆိုတဲ့သူတော်ကောင်းဒါလောက်ရမယ်လုပ်ငန်းခွင်ကြီးတွေတော့ရှိတယ်အဲ့တော့လောက်ရမယ်လုပ်ငန်းခွင်ကလားပထမဇံကိုဝင်စားလိုက်ပထမဇံဝင်စားပြီးဇံမထဇံမထပြီးဆိုတာနဲ့ဒီပြိုင်နေတဲ့ဘာလို့ရတော့ဒီသူကအကျိုးတွေအပြစ်တွေကိုစင်ကျင်ရတာပေါ့အဲ့တော့အကျိုးအပြစ်ကိုဘယ်လိုစင်ကျင်ရဆိုပထမဇံမထပြီးတာ ਨੇ သူကဒီစင်ကျင်ရတယ်စင်ကျင်တဲ့အခါမှာဒီပထမဇံဒီဒါနိဝရဏကိုပထမအဆုံးခွာတာ မဒုတိယဇန်တတိယဇန်တွေဒီလည်းနိဝရဏကိုခွာတယ်ဒါပေမဲ့ပရမဇန်ဒီနိဝရဏကိုပထမအဦးဆုံးစပြီးတော့ခွာတာပဲခွာလိုက်တဲ့အတွက်ကြောင့်ဒီပရမဇန်ဒီနိဝရဏဆိုတဲ့နိကတ်တော်ရန်သူရှိတယ်သူကခုမှဒီနိဝရဏကိုခွာလိုက်တာဘူးဒါကြောင့်မလို့သူ့အနားမှာနိဝရဏကအမြဲတမ်းရှိအချိန်မရွေးနိဝရဏပြန်ပြီးတော့ဖြစ်နိုင်တယ်ပေါ့နိဝရဏဝင်နိုင်တယ်ဒါကြောင့်မလို့ဒါဒီအပြစ်ချက်တစ်ခုပရမဇန်ရဲ့အပြစ်တစ်ခုအဲ့တော့ပရမဇန်ဒီဒါနိဝရဏဟုသောနိစွာသောရန်သူရှိတယ်ဒါအပြစ်ချက်တစ်ခုပရမဇန်ရဲ့နောက်တစ်ခါ အဲ့ပထမဇန်မှာခုနဝိတက်နဲ့ဝိဇာတာဆိုတာရှိတယ်ဦးဇင်းတို့ဒီညမှာတော့ဇန်ကိုဦးဇင်းတို့ကဒီစတုကနည်းနဲ့ပဲသွားနေတာပေါ့နော်ဒါပြင်စကနည်းနဲ့ဟိုသွားတယ်သွားတာတော့မဟုတ်ဘူးလို့လူလေးတော့သဘောကျထားဘူးတကယ်လုပ်ငန်းဝင်ပိုင်းအဲ့တော့နောက်နံပါတ်1ကဒီပထမဇန်မှာဝိတက်ဝိဇာတာဆိုတဲ့ဇန်က၅ပါးထဲမှာဒီဝိတက်ဝိဇာတာရှိတယ်ဒီဝိတက်ဝိဇာတာဒီယုံရင်းကျမ်းတန်းယုံရင်းကျမ်းတန်းဆိုတာဇန်အင်္ဂါတွေကကျမ်းတန်းနေတာပေါ့ဝိတက်ဆိုတာခုနစိတ်ကိုတခါလဲသူကဟိုတွန်းတင်ပေးနေရတာအာယုံကိုတွန်းပေးနေရတယ်ပေါ့ဟို ဇရာဝိတက်ဝိဇရာဆိုတာတကားတဲ့အာယုံမောနေလျော့ကြမတော့သူကတကားတဲ့တက်ကတက်ကဒီမှာသုံးတက်နေရတယ်ဆိုတဲ့ဒီဇိုင်းကနှစ်ပါးကသူကဟိုယုံရင်ကြမ်းတယ်အကြောင်းမို့ဒါကိုပယ်ခွာတယ်အဲ့တော့ဒီနေရာလေးမှာဘုသူတလေးနည်းနည်းပြောမယ်ဦးဇင်းတို့ဇိုင်းကားကိုခွာတဲ့အပိုင်းမှာဟိုဝိတက်ကိုအရင်ခွာလိုက်တယ်ပေါ့ပြီးတော့မှဝိဇရာကိုခွာတယ်ပေါ့ဒါဆိုရင်ဟိုဇန်ဒါပြစ္စကနီးလို့ခေါ်တာပေါ့ဇန်၅ပါးတော့ရတာပေါ့ဒါဆိုရင်ဟိုပထမဆုံးဝိတက်ကိုခွာလိုက်တယ်အဲဝိဇာရပိတိတုကဧကဂတာဝင်စားတယ်ပေါ့ဒါဒုတိယဇန်ဖြစ်နေသုံးလိုက်တော့အဲ့မှာဒါ ဟိုဝိတဝိဇာရကိုတစ်လုံးစီတစ်လုံးစီခွာလိုက်လို့ရှိရင်ဒါပစ္စကနီးဖြစ်သွားတယ်အခုဒီမှာသရုပ်ကနီးကြဝိတက်ကောဝိဇာရကိုတပြိုင်တည်းခွာလိုက်ကြပေါ့အဲ့တော့တပြိုင်တည်းခွာလို့ရမရဆိုတာကတော့လေ့ကျင့်ယူရတာပေါ့အာတစ်ချိန်မှာတစ်လုံးပဲခွာလို့ရဆိုနောက်တစ်ခါထက်ကထက်ကလေ့ကျင့်တော့ဒါကလည်းနှလုံးလုံးခွာလို့ရသွားတာအဲ့တော့ဒီနေရာမှာဆင်ញင်ရမယ်ကိုကကိုသရုပ်ကနီးနဲ့သွားရတဲ့အတွက်ကြောင့်ဒီဝိတက်ဝိဇာရဒီယုံရင်းကြမ်းတဲ့လေယုံရင်းကြမ်းတဲ့အတွက်ကြောင့်သူကကျိုးပြက်လွယ်တယ်အဲ့တော့ဦးဇင်းတို့အရာဝတ္ထုတွေကိုကြည့်ကြည့်ပေါ့သိပြီးတော့ခက်ထန်တဲ့အရာဝတ္ထုတွေဒီမာတော့မာကြောတယ်ဒါပေမဲ့ ကျိုးလွယ်ပဲ့လွယ်ရှိတယ်ဥပမာဆိုကြပါစို့ကျွေတယ်လို့တိတ်တော့မာတော့မာကြောတယ်ဒါပေမဲ့မာတဲ့ဆက်တဲ့အတွက်ကြောင့်မကျိုးလွယ်ဘူးလားကျိုးလွယ်ဥပမာဦးဇင်းတို့ plastic တို့လို fiber တို့လိုဒီကျွေသားလောက်တော့မာပါမလားမမာဘူးဒါပေမဲ့အဲ့လိုပဲသူကမကျိုးလွယ်မပဲ့လွယ်တဲ့သဘောရှိတယ်ဒါဒါဥပမာပေါ့အဲအဲ့လိုပဲခုမှဒီဝိတက်ဝိสารတိယုံရင်းကျမ်းတဲ့သဘောရှိတယ်သူတို့တဲ့ကြောင့်သူကဟိုကျိုးပြက်လွယ်တယ်ပေါ့ဘလိုလေးဆင်ခြင်ပြရဒါဒီပထမဇန်ငယ်ပြစ်ချက်တစ်ခု ပြန်ပြောမယ်နံပါတ်1နိဝရဏဟုသောနိစွာသောအကြောင်းရှိတယ်နံပါတ်2ဒီဝိတ္တဝိဇ္ဇာရဆိုတဲ့ဇိုင်ငါနှစ်ပါးဒီယုံရင်ကျမ်းတဲ့လူကြောင့်ကျိုးပြက်တွေ့တယ်ဒါပြည့်ချက်နှစ်ခုပြီးတဲ့အခါကျတော့ဒုတိယဇန်ဟောဒုတိယဇန်ဒီဒါပထမဇန်တက်တော့ပို့ပြီးတော့ညီတက်မှာပဲဒါရေပုံရဒီဘက်မှာတော့စင်ကြီးတာတကယ်ရောက်သွားတဲ့အချိန်ကျရင်တော့ကိုကိုတိုင်းသိတာပေါ့ဒီမှာတော့စင်ကြီးတဲ့အပိုင်းမှာပထမဇန်တဲ့ဒုတိယဇန်ဒီပို့ပြီးတော့ညီတက်တယ်လို့နံပါတ်1နှလုံးသွင်းရမယ်ဒါကဒုတိယဇန်ရဲ့အကျိုးနောက်တစ်ခုပထမဇန် အဲ့လိုဆင်ញင်းပြီးတဲ့အခါမှာခုနပထမဇန်ကိုမလိုချင်တဲ့စိတ်ထားဒုတိယဇန်ကိုလိုချင်တဲ့စိတ်ထားတွေမွေးမြူရတယ်။အော်ဒုတိယဇန်ဒီပထမဇန်နဲ့ပုံပြီးငြိမ့်တဲ့တယ်ကိုကလည်းတမာတိထူထောင်နေတာငြိမ့်သက်မှုကိုလိုလားတဲ့အတွက်ကြောင့်အဲ့ဟိုပထမဇန်ထက်ပို့ပြီးတော့ငြိမ်သက်တဲ့ဒုတိယဇန်ကိုလိုချင်တဲ့စိတ်ဓာတ်ပထမဇန်ကိုမလိုချင်တဲ့စိတ်ဓာတ်လေးမွေးမြူရတယ်။အဲ့လေးချက်မွေးမြူပြီးတဲ့အခါကျတော့ဘာလို့ရတော့ဒီအာနာပါနပြိပကနိမိတ်အာယုံကိုပဲပြန်ပြီးတော့ရှုရတယ်။အဲ့တော့ ဒီနေရာမှာဒကာကြီးတွေနားလည်အောင်ပြန်ပြောမယ်ဆိုရင်စစချင်းနမိတ်လေးရတာလေနမိတ်ရတာလို့ဒီမိတ်ကိုစူးစူးဆက်ဆက်ရှုလိုက်လို့ရှိရင်ဒါဇံရသွားပြီပထမဇံအဲ့ပထမဇံမှာခုနဇံကားတွေစင်ကျင်ပါညာလုတ်ပြီးတဲ့ကဇံမထထပြီးတဲ့ကဒီမှာနမိတ်ဇံကားမဇံမထလိုက်တယ်ပေါ့ဇံမထပြီးခုပြောတယ်ဒါ၄ချက်စင်ကျင်ရတယ်ပထမဇံရဲ့အပြစ်၂ချက်စင်ကျင်ရတယ်ဒုတိယဇံရဲ့အကျိုးကိုစင်ကျင်ရတယ်နောက်ကနောက်တစ်ခါကျတော့ပထမဇံကိုမလိုချင်တဲ့စိတ်ဓာတ်ဒုတိယဇံကိုလိုချင်တဲ့စိတ်ဓာတ်ကိုဝိမြူပြီးတော့မလိုရတော့ ဒီအာနာပါနပြိပကနိမိတ်ကလေးကိုပဲစွတ်စက်တန်နဲ့ဖြတ်ပြီးတော့ယောဂီကရှုရတယ်။အဲ့ဒီအချိန်မှာတော့နိမိတ်ကလော်လွယ်နဲ့သူကရှိနေပြီးသားပဲ။ဟိုစစချင်းသူတော်ကောင်းလို့ဝင်လေတွေ့လေကိုပြန်ရှုဒီလောက်ကြီးလုံနေကြတော့အရင်ကြီးမလိုတော့။အဲ့နိမိတ်ကလေးကိုထပ်ပြီးစွတ်စက်တန်နဲ့ရှုနိမိတ်ကိုရှုလို့ရပြီဆိုရင်နိမိတ်ထဲမှာခုနတဏှာဤဒိဋ္ဌာပေါ့။တဏှာဤဒိဋ္ဌာရင်တဏှာရပြီဆိုရင်အဲ့မှာသူကဇမ္မတလားဇမ္မတပြီပြန်ဆင်ခြင်လိုက်လို့ရှိရင်အဲ့မှာဝိတက်ဝိစာရယုံရင်းကျမ်းတတ်မှုသဘောကိုယောဂီကသွားပြီးတော့တွေ့တယ်။စစချင်းယောဂီ။ ဝိတဝိဇ္ဇနာဒီဇိုင်က၅ပါးထဲမှာဝိတဝိဇ္ဇနာဒီကြံတန်းနေတယ်ဆိုတဲ့သဘောပေါ့ဒီဝိတဝိဇ္ဇနာကစိတ်ကိုခုနတင်းတင်းပေးနေရတယ်ဆိုတဲ့အတွက်ကြောင့်ထက်ကထက်ကအာယုံကိုသုံးသပ်နေရတယ်ဆိုတဲ့အတွက်ကြောင့်ကြံတန်းတဲ့သဘောကိုယောဂီကသူတော်ကောင်းရဲ့တဏ္ဍာမှာသွားပြီးတော့ထင်ရှားလာအဲထင်ရှားလာပြီဆိုတဲ့အခါကျမှတခါထပ်ပြီးတော့ကြိုးစားရတယ်ဒီခုနပြောတဲ့ပထမပြချက်တွေကိုဆင်ခြင်ပြီးတော့ပထမဇန်ကိုမလိုချင်တဲ့စေတာဒုတိယဇန်ကိုလိုချင်တဲ့စေတာတွေဒီနိမိတ်ကိုပဲစူးစူးဆက်ဆက်ထပ်ပြီးတော့ရှုလိုက် အဲ့လိုရှုလိုက်ပြီးလို့ရှိရင်ဥမာတဏှာရိဋ္ဌာန်လို့တဏှာရပြီဆိုရင်တော့ဇမ္မတအထပြီဇိုင်းကားကိုဆင်ခြင်ကြည့်ဇိုင်းကိုဇိုင်းကားကိုဆင်ခြင်ကြည့်တော့ရေပုံရတော့ဇိုင်းကားကိုဆင်ခြင်လိုက်လို့ရှိရင်စစချင်းသူတော်ကောင်းပါဒီဇိုင်းကားက၅ပါးပဲလည်းပြန်တွေ့တတ်အဲ့ဒါဆိုတော့စိတ်တက်မကြဘူးဇိုင်းကားကဝိတ္တဝိသတာမပြုတ်ဘူးပေါ့ဆိုလိုရင်းကတော့ဇိုင်းဇမ္မတလိုက်တဲ့ဇိုင်းဇိုင်းကားကိုပြန်ဆင်ခြင်လိုက်တဲ့အချိန်မှာဒါဝိတ္တဝိသတာပိတုကဧကဂရာလုံး၅ပါးလုံးတွေ့တတ်ဒါစစချင်းသူတော်ကောင်းပါတချို့တော့လည်းပြုတ်သွားတာပေါ့ လူလည်းနဲ့ပြုတ်သွားပြီးတော့ဝိပီတိဒုက္ခဧကကတာပဲရှိတော့အဲ့ချိန်မှာဝိတဝိသတာရှားမတွေ့တော့ဘူးမရှိတော့ဘူးအဲဒါဆိုရင်တော့ဒါဒုတိယဇန်ကူးပြီအကယ်၍ရေပုံရယောဂီအများစုမှာတော့အဲ့လိုမဟုတ်ဘူးဒါဇန်က၅ပါးလုံးပြန်တွေ့တယ်ပြီးတွေ့တတ်ရင်ဒါဘာမှဟိုစိတ်တက်ကြစရာမလိုဘူးမှတ်မိဒါဆိုလို့ရှိရင်တို့တော့အဲ့မှာယောဂီတယောက်ကဘာသွားပြီးတော့သူကနားလည်မလဲဆိုတော့ဒီဝိတဝိသတာဒီကြမ်းတမ်းနေတယ်ဆိုတာတော့အတိညာနဲ့မှာတော်တော်ကြီးကိုထင်ရှားသွားတယ်အဲထင်ရှားပြီဆိုတော့မှဒါနမိတ်ကိုပြန်ပြီးတော့စူးစူးစိုက်စိုက်နဲ့ရှုရတယ် ပြန်ရှုပေါ့ခုနလိုစင်ကြီးပြီးတော့နမိတ်ကိုပြန်ရှုရှုပြီးတော့တဏှာဤတေကြံလို့တဏှာဤပြည့်ပြီဆိုတဲ့အခါကျတော့မှတခါဇမ္မထဇိုင်ကာကိုပြန်စင်ကြီးစင်ကြီးတော့အဲ့အချိန်မျိုးမှာနှစ်ကားလောက်သုံးကားလောက်လေ့ကျင့်လိုက်လို့ရှိရင်တော့အဲ့မှာဝိတ္တဥစ္စာတာပြုတ်သွားတော့သွားတွေးလိမ့်မယ်ဇံကစင်ကျင်လိုက်ရင်အဲ့မှာဝိတ္တဥစ္စာတာမရှိတော့ခုနခြေလေးတွေနဲ့ဘွေမနောကြီးမှာမိတွဲဖြစ်တဲ့ဇန္တန်တရားတွေကိုသွားပြီးတော့ဟိုသိမ့်စီတယ်ပေါ့စင်ကျင်လိုက်တဲ့အခါမှာအဲ့မှာဝိတ္တဥစ္စာတာမရှိတော့ပိရိတုကဧကဂရာပဲရှိတော့တယ်ပေါ့ဇံကသုံးပါးပဲတွေ့တော့အဲ့တော့ခုနဟိုလွယ်လွယ်နဲ့ဒါဟိုနားလည်လွယ်အောင်ပြောရမယ်ဆိုတော့ကော်ပီကွက်ထဲမှာ ဟိုဟိုအကျန်းသာထင်ရှားတဲ့ပုံဥမာစားတို့လို့တရားတို့မပါတော့ဘူးပေါ့နော်သူကခက်စိမ့်စိမ့်လေးပဲဖြစ်သွားတာပေါ့ဟုတ်ပလားအဲထားပေါ့ဒါကတော့နားလည်လျောင်ပြောတာကဲအဲ့တော့အမှန်ဝိတ္တဝိဇ္ဇာတာမပါတော့ဘူးပိဋိတုကဧကဂရာပဲရှိတယ်ဒါဆိုရင်တော့ယောဂိကဒီနေရာမှာဘာလို့ရတော့ဆိုတော့ပိုင်းပိုင်းတေးသေးချာချာမိမိကဆုံးဖြတ်နိုင်ပြီအော်ဒါဒုတိယဇန်စိုက်သွားပြီအဲ့ကြမှာဆုံးဖြတ်တယ်ဒါကြောင့်မလို့ဇန်ငါးလေးဆိုတာလေအလေကားဆင်ခြင်ခိုင်းတာမဟုတ်ဘူးမိမိရဲ့ ရောက်နေတဲ့အခြေအနေကိုကွက်ကပြပြနဲ့သိဖို့ရေးကဇင်ငါကောင်မှမစင်ကျင်နိုင်မိမိဒီဘယ်စင်ရောက်နေတယ်သိနိုင်ပါမလားမသိနိုင်ဘူးဒါလေးတဲ့သဘောပေါက်ရကဲကောင်းပြီအဲ့လိုဒုတိယဇန်စိုက်သွားပြီဆိုတော့သူတော်ကောင်းတယောက်ဒီခတ်တူတူတတိယဇန်ကိုကူးကျင်နေဆိုရင်တက္ကဇန်မထဒုတိယဇန်ကိုဝင်စားဒုတိယဇန်ဝင်စားပြီးတော့ဇန်မထအထပြီးဇန်ကစင်ကျင်ပြီးတဲ့အခါခုနလိုပဲစင်ကျင်ရတယ်ဘာစင်ကျင်ရအောင်ဒီမှာလည်းပဲသူကဒီဒုတိယဇန်ရဲ့အပြည့်တတိယဇန်ရဲ့အကျိုးဒါကိုစင်ကျင်ရအဲ့တော့ဒုတိယဇန်ရဲ့အပြည့်နံပါတ်1ကဘာရှိတုံးလို့ပြီးတော့ ဒုတိယဇန်ဒီခုနပထမဇန်ဆိုတဲ့နိကတ်တဲ့အရန်လူရှိတယ်တနည်းအားဖြင့်ဝိတ္တဝိဆရာဆိုတဲ့နိကတ်တဲ့အရန်လူရှိတယ်ခုနကတော့ပထမဇန်မှာတော့ကသူကနိဝရဏကိုစပြီးတော့ပထမဦးဆုံးခွာတဲ့အတွက်ကြောင့်ပထမဇန်ဒီနိဝရဏဆိုတဲ့နိကတ်တော်အရန်လူရှိခုဒုတိယဇန်ကြတော့သူကဝိတ္တဝိဆရာကိုစပြီးသူကဖြုတ်တယ်သူဒုတိယဇန်ရောက်မှဝိတ္တဝိဆရာကပြုတ်တော့ဝိတ္တဝိဆရာကိုခွာပြလိုက်တာပေါ့အဲ့တော့သူ့မှာကြတော့ဒီဒုတိယဇန်မှာဘာသွားရှိတယ်ဆိုတော့ခုနဝိတ္တဝိဆရာဆိုတဲ့နီးစွာသောယန္တုရှိတယ် သူကအချိန်မြင့်ဒီဝိတ္တဝိဇ္ဇာရာရှိတဲ့ပထမဇန်ကိုရှော့ကြသွားနိုင်တာပေါ့အကြောင်းမလို့ဝိတ္တဝိဇ္ဇာရာဆိုတော့နီးစွာတော့ရန်သူရှိတယ်ဒါဒုတိယဇန်ရဲ့နံပါတ်1ပြစ်ချက်ပေါ့နောက်နံပါတ်2ကတော့ဘာဖြစ်လို့လဲဆိုတော့ဒီဒုတိယဇန်မှာရှိနေတဲ့ဒီမှာပီတိပေါ့ပီတိတုကဧကဂရဆိုတဲ့ဇန်ငါသုံးပါရှိတယ်အဲ့မှာပီတိနှစ်သက်မှုနှစ်သက်မှုလေးဒီပင်နေသူကယုံရင်ကျမ်းတတ်နေတာပဲဇန်ငါကိုယုံရင်ကျမ်းတတ်ရင်ခုနလိုပဲသူကယုံရင်ကျမ်းတတ်တဲ့သဘောကကျိုးပဲ့တွေ့တယ်ဟိုကဒုတိယဇန်ဒီအချိန်မြေဒါပထမဇန်ကိုတရောကြသွားနိုင်ဘာဖြစ်လို့ဒီပီတိကသူကအာယုံရဲ့အရာအာယုံပေါ်မှာနှစ်တဲ့ နှစ်သက်နေရင်ဒီကလေးစိတ်ကလေးကနည်းနည်းလေးဟိုလှုပ်ရှားနေပေါ့ငြိမ်သက်မှုအားနေတာပေါ့ဦးဇင်းတို့ excite တဲ့ကြည့်ဆိုတာဒီကလေးမှာကိုသိပ်ပြီးတော့လိုချင်တဲ့အရာဝတ္ထုတစ်ခုကိုရသွားလို့ပဲဖြစ်ဖြစ်ကိုဖြစ်ချင်တာဖြစ်ဖြစ်ပေါ့အဲ့ကိုနှစ်သက်တဲ့အာယုံတစ်ခုကိုရနေစိတ်ကနည်းနည်းလေးသူကဟိုလှုပ်ရှားနေတာပေါ့ excite တဲ့ဖြစ်အဲအဲ့အဲ့သဘောပဲအဲ့တော့ဒီမှာနှစ်သက်မှုဆိုရယ်ပီတီလေးရှိနေတဲ့အတွက်ကြောင့်ကိုကအဲသူကဒါဘာဖြစ်နေလို့ဆိုတော့ဟိုစိတ်ကငြိမ်သက်မှုအားနေနေတယ်တနည်းအားဖြင့်အဲ့ပီတီလေးတွေပြီးရုံရင်းကြမ်းတမ်းနေတယ်ပေါ့ ကျိုးပြက်လွယ်တယ်အဲ့လိုဆင်ញင်လိုက်ရတယ်ဆင်ញင်ပြီးတဲ့အခါဒါဒီဒုတိယဇံရဲ့ပြစ်ချက်နှစ်ခုပြီးတဲ့အခါကျတော့မှတတိယဇံရဲ့အကျိုးတတိယဇံရဲ့အကျိုးဒီဒုတိယဇံတဲ့တတိယဇံမှာပို့ပြီးငြိမ်သက်တယ်ဘလို့ဆင်ញင်ပေးရတယ်အဲ့လိုဆင်ញင်ပေးပြီးတဲ့အခါကျမှတခါလဲအဲ့ခုနဒုတိယဇံကိုမလိုချင်တဲ့စိတ်ထားလက်ရှိရရှိပြီးသားဖြစ်တဲ့ဒုတိယဇံကိုမလိုချင်တဲ့စိတ်ထားတတိယဇံကိုလိုချင်တဲ့စိတ်ထားဆိုတော့ဒီ၄ချက်ပေါ့ပြန်ပြီးတော့ပြောမယ်ဒုတိယဇံရဲ့နံပါတ်1အပြေဝိတဝုဇရဆိုတဲ့ဤသောသောယန္တုရှိတယ် နောက်တစ်ခါဒုတိယအပြေပိဋိဆိုတဲ့ယုံရင်ကျန်တဲ့ဇံကရှိတယ်နောက်တစ်ခါတတိယဇံရဲ့အကျိုးပို့ပြီးတော့ညင်တက်တယ်ဒုတိယဇံတဲ့ပို့ပြီးတော့တတိယဇံကညင်တက်တယ်ဆိုတဲ့အကျိုးစင်ရင်ဟောပြီးတဲ့ကလေးခုမြောက်ဖြစ်တယ်ထိုဒုတိယဇံကိုမလိုချင်တဲ့စိတ်ဓာတ်တတိယဇံကိုလိုချင်တဲ့စိတ်ဓာတ်နဲ့အခုရရှိပြီးသားဖြစ်တဲ့အာနာမရပရိပကနိမိတ်ကလေးကိုပြန်ပြီးတော့စူးစက်တိုင်းနဲ့ရှုအဲ့လိုစူးစက်နဲ့ရှုလို့ကလည်းဒိဋ္ဌံပြီးတော့ရှုလို့တဏှာရောက်ပြည့်ပြီးဆိုဇိုင်ကဆင်ချင်းကြည့်တော့ခုနပြောသလိုပဲဟိုဇိုင်က၃ပါးထဲမှာပိဋိကတက်ပြီးတော့ပြုတ်ချင်မှပြုတ် မပြုတ်ပေမဲ့စင်ကျင်လိုက်ရင်ပီတိတော့တွေ့တယ်အဲ့ဒီအချိန်မှာမဖြစ်တော့ဘူးပီတိဒီအင်မတန်ကြမ်းတမ်းတဲ့ဇန်အာအနေနဲ့ရှင်းကတော့ကိုကဟိုဒုတိယဇန်ကထပြီးတော့စင်ကျင်ရုံပဲရှိတော့ပီတိအဲဒုက္ခဧကကဇန်ကသုံးပါရိုးရိုးပဲတွေ့ရအခုဒီအပိုင်းမှာစင်ကျင်ပြီးတော့ရှုရတဲ့အချိန်မှာတော့အဲ့မှာဇိုင်ငါထဲမှာဒီဇိုင်ငါသုံးမှာပိဋိတုကဧကဂရထဲမှာပိဋိတိယုံရင်းကြမ်းတမ်းတဲ့အနေနဲ့သူတော်ကောင်းကလာပြီးတော့သူကမြင်လိုက်မြင်ပြီးဆိုတော့မှတခါလေအဲ့ဒါဒီပိဋိကိုမလိုချင်တဲ့စေချားနဲ့တခါပြန်ပြီးတော့ဒီနမိတ်ကိုပဲစူးစက်တဲ့နဲ့ရှု ရှုလို့ဇန်ဆိုင်ပြီတဏှာကြီးလောက်ဒိဋ္ဌံပြီးလို့ဒီမှာဇိုင်းကားကိုစင်ကြင်တော့ရေပုံရပေါ့ဒါပိဋိပြုတ်သွားလိမ့်အဲပိဋိမပြုတ်ရင်ထပ်ကထပ်ကကြိုးစားပေါ့အဲရေပုံရအပြင်တော့ပြုတ်သွားတတ်တယ်ပြုတ်သွားလို့ရှိရင်တော့အဲ့မှာဒုက္ခဧကကဇိုင်းကားနှစ်ပါးပဲတွေ့တော့အဲတွေးပြီဆိုရင်ဒါမိမိကဒါဆုံးဖြတ်ချက်ရှာလို့ရပြီဒါဒီတရိယာဇန်ပဲဒုက္ခနဲ့ဧကကရာဇန်ကနှစ်ပါးပဲကျန်တော့ရင်ဒါတရိယာဇန်ကိုမိမိစိုက်ပြီလို့ဒီလိုယောဂီကဒါဆုံးဖြတ်ချက်ဒါတန်ဋိဌံချလို့ရတယ် အဲ့လိုရပြီဆိုတဲ့သူတော်ကောင်းကတဆင့်တက်ပြီးတော့သရရဇံကိုကူးကျင်တယ်ဆိုရင်တခါအဲ့တတရဇံရဲ့အပြစ်သရရဇံရဲ့အကျိုးကိုဆင်ញင်ရပြန်တယ်အဲ့တော့တတရဇံရဲ့အပြစ်ဒီဘာလဲလို့မေးတဲ့အခါကျတော့ဒီမှာပေါ့တတရဇံဒီခုနပထမဇံတော့ကစပြီးတော့နိဝရဏကိုခွာတယ်ဒုတိယဇံဒီစပြီးတော့ဝိတဝိသရာကိုပယ်ခွာတယ်ပေါ့ခုတတရဇံကြတော့ तू ကဟိုဒီပိဋိကိုစပြီးတော့ပယ်ခွာဒါကြောင့်မလို့ပိဋိဒီတတရဇံနဲ့အနိကဆုံးယံတယ်ပဲ နိကဆုံးရသူကတတရဇံရောက်ကမှပီတိကိုခွာပြတဲ့အတွက်ကြောင့်ပီတိဒီအနိတတရဇံအနီးဆုံးမှာရှိချိန်မြေဒီပီတိရှိတဲ့ဒုတိယဇံကိုပြန်လျော့ကျသွားနိုင်ဒါကြောင့်မလို့ဒီမှာစင်ကြီးနယ်ဘက်မှာတတရဇံဒီတတရဇံသမာဘတ်ဒီပီတိဟူသောနီးစွာသောအကြောင်းနီးစွာသောရန်သူရှိတယ်လို့ဒီလိုနံပါတ်1စင်ကြီးရတယ်ဒါတတရဇံရဲ့အပြည့်တစ်ချက်။အော်နောက်တကအဲ့မှာတတရဇံမှာကဒုက္ခဆိုတာရှိချမ်းသာမှုလေးပေါ့ အဲချမ်းသာမှုလေးတည်ပင်နေချမ်းသာတယ်ချမ်းသာတယ်ချမ်းသာမှုကိုနှလုံးသွင်းတဲ့တည်းအဲချမ်းသာမှုလေးကယုံရင်ချမ်းသာနေအကယ်၍စိတ်ကိုအလဲလဲကလေးထားနိုင်တယ်ချမ်းသာမှုမရှိဘူးချမ်းသာမှုဆိုတဲ့ခံစားချက်မရှိဘဲနဲ့အလဲလဲကလေးထားနိုင်စိတ်ကပိုပြီးတော့ညင်ချမ်းသာနေတယ်ဆိုရင်အဲချမ်းသာတဲ့အပေါ်လေးမှာတခါလေစိတ်ကတုန်လှုပ်နေပြန်ချမ်းသာမှုလေးကိုခံစားပြီးတုန်လှုပ်လှုပ်ကြည့်အဲ့တော့အဲ့ဒါလေးကိုဆင်ခြင်ပြီးတော့ဒီမှာဒီဒုက္ခဆိုတဲ့ဟိုဇာယင်ကဒီဒုက္ခဒုက္ခဒီဒါယုံရင်ကြမ်းတမ်းတယ် ဒုက္ခဆိုတဲ့ဒီဒုတိယတတိယဇန်ရဲ့အင်္ဂါဒီဒါရိုးရင်းကျန်တဲ့ဘလူစင်ကြီးရဒါကတတိယဇန်ရဲ့အပြစ်နှစ်ချက်အပြစ်တဲ့ခါကျစတုဒ္ဒဇန်ဒီတတိယဇန်နဲ့ပိုးပြီးငြိမ်သက်တယ်ဆိုပြီးစတုဒ္ဒဇန်ရဲ့အကျိုးကတစ်ချက်စင်ကြီးရစင်ကြီးပြီးတဲ့ခါကျမှတခါတည်းခုနတတိယဇန်ကိုမလိုချင်တဲ့စိတ်ထားပေါ့မွေးရတယ်အဲ့တော့ဒီမှာဟိုတကယ်စားတဲ့အတိုင်းပြောရင်တော့ဟိုဦးဇင်းတို့ကျေးဇူးတော်ရှင်ဘာလို့ဆရာတော်ကတော့ဒီမှာဘာသာပြန်ထားတာလေးအင်မတန်ကောင်းတယ်အာဘာပြန်ထားလို့ဆိုတော့တတိယဇာနာဒိုချင်းငဲ့ကွက် တသက်သက်ရှိသောနိကန္တိကိုကုံစီ၍ဆိုပြီးတော့ဒါလေးဘာသာပြန်ဒါနိကန္တိလေးပါသိခြင်းလို့စိတ်ကဒီမောပုံမှာညိကတ်နေတာပေါ့ဥမာဆိုပရမဏံဆိုပရမဏံမှာညိကတ်တယ်ဒုတိယဇံဆိုဒုတိယဇံမှာညိကတ်တယ်ကိုဒီနေရာမှာတတိယဇံဆိုတတိယဇံပေါ်မှာညိကတ်နေတဲ့နိကန္တိလေးရှိတယ်အဲ့ဒါလေးကိုကုံစီ၍ဆိုတော့အဲ့ဒါလေးကိုဆိုလိုရင်းကအဲ့တတိယဇံကိုမလိုချင်တဲ့စိတ်ထားလေးငွေပေါ့ဒီတက်ကသရုဒ္ဒဇံကိုလိုချင်တဲ့စိတ်ထားသရုဒ္ဒကိုလိုချင်တယ်ဆိုပြီးတော့ဒီလိုမျိုးလေးစင်ရင်ပြီးတဲ့အခါဒီအနာမရပြိပကနိမိတ်ကိုပဲတစ်ဆိုင်မှန်ဆက်ပြီးတော့ရှုလိုက် အဲ့လိုဒီအာနာမနာပြိပါလိမိတ်ကိုတစ်သက်မတ်မတ်ရှုလိုက်လို့ရှိရင်ခုနတဏှာကြီးတဏှာကြီးဒိဋ္ဌံပြီးလို့ဇိုင်ကပြန်ဆင်ခြင်းရင်ဇိုင်ကကတော့အဲ့မှာခုနဒုက္ခကပြုတ်ခြင်းမှာပြုတ်မယ်ဒါပေမဲ့ဒုက္ခကိုယုံရင်ကျန်တဲ့အနေနဲ့မိမိကထင်းလာလိမ့်မယ်မြင်လာလိမ့်မယ်ဉာဏ်နဲ့အဲ့လိုထင်းလာပြီဆိုတဲ့အခါကျတော့မှတကားဘာလို့ရတော့ဒီခုနပြောတဲ့ဟိုသရုဒ္ဒဇံကိုတရိယဇံကိုမလိုချင်တဲ့စိတ်ဓာတ်သရုဒ္ဒဇံကိုလိုချင်တဲ့စိတ်ဓာတ်ဒီနမိတ်ကလေးကိုစူးစက်တိုက်ရှုတဏှာကြီးလောက်ဒိဋ္ဌံပြီးတဲ့အခါဒီဇိုင်ကကိုပြန်ဆင်ခြင်းအဲ့မှာတော့ဒုက္ခပြုတ်သွား ဒုက္ခပြုတ်ဝင်မဲ့ရော့သွားတာဇိုင်ငါကဆိုဇိုင်ငါနှစ်ပါးတော့မရောအဲ့မှာဘာကြံလို့ဆိုတော့ဥပက္ခာနဲ့ဧကကရာကြတယ်အဲ့တော့ဝေဒနာမှာခုနဝေဒနာစေတသိက်နဲ့ဧကကရာစေတသိက်နှစ်ပါးကတော့ရော့မသွားဒါပေမဲ့ဝေဒနာမှာတတိယဇန်အထိကဒုက္ခဝေဒနာဒီစရုဒ္ဒဇန်လည်းရောက်တော့ဝေဒနာပြောင်းသွားတယ်ဥပက္ခာဝေဒနာဖြစ်သွားအဲဝေဒနာပဲပြောင်းသွားတယ်ဇိုင်ကမရောဘူးအဲဆိုရင်တော့ဒါစရုဒ္ဒဇန်စိုက်ပြီအဲဒီလိုလေးသဘောကျပြီးတော့ဒါဆိုရင်အာနာပါနဒီဒီစရုဒ္ဒဇန်တိဒါစနစ်တကျရှုသွားမယ်ဆိုပေါ့မြောက် နိုင်တယ်ဆိုတော့ဇန်တိရတယ်လို့ဒီလိုလေးတည်းမိမိတို့ကသဘောကျပြီးတော့အော်ငါတို့ရှုနေတဲ့အာနာပါနကမ္မထန်ဒီသမာဓိတွေကိုငါတို့စနစ်တကျထူထောင်စနုဒ္ဒဇန်တိရနိုင်ပါလားလို့ဒီလိုလေးသဘောကျရနောက်ဒီနေရာလေးမှာတစ်ချက်ချွင်းချက်အနေနဲ့နည်းနည်းလေးချက်ပြောချင်တာပါအဲ့တော့ဒီနေရာမှာပေါ့ဟိုတတ္တယဇန်ပေါ့တတ္တယဇန်ဒီလောကီချမ်းသာတွေထဲမှာ तू ကအကုန်ပဲတတ္တယဇန်ဒီလောကီချမ်းသာတွေမှာဒါဒုက္ခပါရတဲ့အတွက်ကြောင့် तू ကချမ်းသာပဲသူ့ရဲ့နောက်မှာဟိုဘက်မှာ ဟိုစတုရဇန်ရောက်သွားပြီဟိုဘက်ကအတုပဇန်တွေရောက်သွားပြီဒုက္ခမရှိတော့ဘူးသူကချမ်းသာမရှိတော့ဒါကြောင့်မလို့တတိယဇန်ဒီလောကီချမ်းသာကြီးထဲမှာဒါအတာဆုံးအမြတ်ဆုံးချမ်းသာလို့ဒီလိုလဲသဘောကျရအောင်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီညမှာပေါ့လေဦးဇင်းတို့ကနည်းနည်းလေးပြောချင်တာကာမဂုဏ်လည်းပဲလောကီချမ်းသာပဲကာမဂုဏ်အာယုံချမ်းသာတယ်အဲ့ကာမဂုဏ်အာယုံချမ်းသာတွေထဲဒီပထမဇန်နဲ့ရှင်တဲ့ဒုက္ခပေါ့ခုနကအစားကောင်းလေးစားလို့အတွေ့အထိကောင်းလေးတွေ့ထိရလို့ အတန်ကောင်းကောင်းလေးနားထောင်အောင်လို့လေတခါကြီးအိမ်မိုက်ကြီးမချမ်းသာဘူးလားဆိုတော့ချမ်းသာတာပဲဟုတ်ပါဟိုအတန်ကောင်းကောင်းလေးကိုနားထောင်နေရတယ်ကိုကြိုက်တဲ့အတန်လေးကိုနားထောင်နေရတယ်မိမိမှာချမ်းသာတယ်လို့တလူခံစားနောက်ကိုမြင်နေတာလေးမြင်နေရတယ်ချမ်းသာတယ်တခါကြီးတခါမကြီးမှာမြည်တွေရှိရင်ရှိမှာပေါ့မြည်တွေမြင်နေအောင်ချမ်းသာဘူးလားချမ်းသာတာပဲဟုတ်ပလားအဲ့ဒါကကာမဂုဏ်နဲ့ဆက်ချက်တဲ့ချမ်းသာပဲအဲ့ကာမဂုဏ်ဆက်နဲ့ဆက်ချက်တဲ့ချမ်းသာတည်တယ်မချမ်းသာဘူးလားမေးတော့ချမ်းသာတယ်ဒါဘုရားရှင်ကိုယ်တိုင်ကလည်းဒါဒီမချမ်းသာဘူးလို့မငင်းခဲ့ဘူးအပ္ပတ္တာဘုဒုက္ခပဲ ဘုရားရှင်ဒီဒီမှာချမ်းသာမရှိဘူးလားမေးတော့တာယာတရားတော့ရှိတယ်လို့ဒီလိုဟောတယ်သို့တော့ဘဝဒုက္ခဒုက္ခတွေကပုံများလာဒါမဲ့ဒီပရမဇန်ကျတော့သူကဘာဖြစ်လာတော့ဆိုတော့ဒီကာမဂုဏ်အာယုန်တွေမှကင်းစိတ်တာဘာဖြစ်လို့ကာမဂုဏ်အာယုန်တွေမှကင်းစိတ်ကြုံဆိုတော့ဦးဇင်းတို့အဲ့မှာပထမဇန်မှာဝိဝိဇေဝကာမေယဝိဇာအကုသလေတမေတာဝိတကံတာဝိဇာရံဝိဝေကဇံပိတိတုကံပရမဇာနံဥပါတံပိဇာဝိယတတိဟောအဲ့မှာ ဝိဇေဝကာမေဟိအော်ကာမဂုဏ်တွေမှာကင်းစိတ်သွားတယ်ဝိဇေဝကာမေဝိဇေဝအကုသလိဓမိအကုသတွေမှာကင်းစိတ်သွားတယ်ဟောပိတကကြဝိဇေဝကာမေဝိဇေဝအကုသရိဓမိတာဝိတကံတာဝိဇာရံဝိတဝိဇာရံနဲ့တဘောဖြစ်သောဟောဇိုင်က၅ပါးထဲမှာဝိတဝိဇာရပါတယ်ပရမဇံတာဝိတကံတာဝိဇာရံပီတိဒုက္ခံဟောပီတိဒုက္ခနဲ့လည်းရှင်းနေဝိဝေကဇံ ဝိဇဝကမေဝိဇအာကုသတိတမေတာဝိတကံတာဝိဇရံဝိဝေကဇံဩဝိဝေကဇံဟောဝိဝေကဆိုတာကင်းစိတ်တယ်ဘာမှကင်းစိတ်တာတော့နိဝရဏတရားတွေမှာကင်းစိတ်ခြင်းကြောင့်ဖြစ်တယ်ဒါဒုက္ခဝိဝေကဇံပိတိဒုက္ခံဟောပိတိဒုက္ခရှိတယ်ဝိဝေကဇံပိတိဒုက္ခံပရမန်ဇာနံဥပဒမေတ္တဝိရအဲ့ချိန်မှာသူကချမ်းသာတယ်ကာမဂုဏ်အာယုန်တွေတဲ့တာလွန်နဲ့ဒါကာမဂုဏ်ချမ်းသာတဲ့တာလွန်နဲ့ပရမန်ချမ်းသာကိုခံစားရတယ်ဒါပရမန်ချမ်းသာ ပြီးတဲ့အခါကျတော့ဒုတိယဇန်ပြီးတဲ့အခါကျတတိယဇန်အဲ့မှာတတိယဇန်လေးကြောင့်ဘာပြောတော့လို့ဆိုတော့ယန္တန်ရိယံအာစိတ်ကံဒီဥပက္ခောတတိမဒုက္ခဝိရတိဒီဆိုပြီးအဲ့မှာယန္တန်ရိယံအာစိတ်ကံဒီပြဿရရဲ့ရိယာတွေကချီးမွမ်းကြတယ်ဆိုပြီးအဲ့မှာတတိယဇန်ချီးမွမ်းထားလေးရှိတယ်ဒါကြောင့်မလို့ပြောချင်တာကလောကီအာယုချမ်းသာတွေထဲမှာဆိုရင်တော့ကာမဂုဏ်အာယုတဲ့ကာမဂုဏ်ချမ်းသာတဲ့ဗြဟ္မဏချမ်းသာကပူချမ်းသာတယ်ဗြဟ္မဏချမ်းသာတဲ့ဒုတိယချမ်းသာကပူဒုတိယဇန်ချမ်းသာကပူချမ်းသာတယ် ဒုတိယဇန်တယ်တတိယဇန်ကပို့ပြီးတော့ချမ်းသာတယ်လို့ဒီလိုလေးဒီမှာတစ်ချက်သိခဲ့သိခဲ့စီချင်တာပေါ့အဲ့တော့ဒီညမှာဦးဇင်းတို့ယောဂီတွေကိုတော့လေဟိုအချိန်ရတဲ့ယောဂီတွေဆိုဦးဇင်းတို့နည်းနည်းလေးဒါတိခောက်ကြည့်ရအောင်တိခောက်ကြည့်တော့ပရမဇန်ရသွားပြီဆိုတဲ့သူတော်ကောင်းကိုအဲပရမဇန်ချမ်းသာလေးတဲ့မနေခြင်းဘူးလားဆိုယောဂီကတိတ်ပြီးတော့သဘောကျနေခြင်းတယ်ပရမဇန်လေးဝင်စားနေရသဘောကျအဲ့ဒီအချိန်ကျတော့တရားတော်တာဟိုတနေ့ကပြောသလိုမပြင်းတော့ဘောဗလားဒီနမိတ်လာလည်းတိတ်မဝင်တော့သူက သူနမိတ်ကလေးရပြီဆိုဇန်လေးဝင်စားနေချမ်းသာတယ်အဲရသွားပြီဆိုတဲ့သူတော်ကောင်းကိုဒုတိယတဆင့်တက်ပြီးဒုတိယဇန်တင်ပြီးလိုက်လို့ဒုတိယဇန်ရောက်သွားပြန်ပြီဆိုရင်မေ့ကြည့်မေ့ကြည့်ရင်ဘာပြောတော့ဆိုတော့အာဒုတိယဇန်ကပို့ပြီးတော့ငြိမ်သက်တယ်ပို့ပြီးတော့ချမ်းသာတယ်ဆိုတာဒါယောဂီတိုင်းကတညီတညွတ်တဲ့ဒါပြောကြတယ်ဟိုဇင်းတို့ feedback ပေါ့သူတို့ရဲ့ကြံပြီးတော့ပြောတာအဲ့တော့ဒုတိယဇန်ကြီးပို့ချမ်းသာတယ်ဟောဒုတိယဇန်ကနေတတိယဇန်တင်ပြီးလိုက်ပြန်တယ်တတိယဇန်ရောက်သွားရင်ဒီချို့ဆိုဘယ်လိုပြောတော့ကဲကမ္မထာနေတော့ရှုစရာရှိရင်တော့ဉာဏ်နဲ့ကမ္မထာနေဆက်ရှုအောင်မယ်ပြီးရင်တော့ အေးစီးရှိရင်တော့တတိယဇန်လေးပဲဝင်စားပြီးတော့နေတော့မယ်လို့တလုံးပြောကြတာဟုတ်ဗျာဘာဖြစ်လို့လဲ तू ကဒီချမ်းသာတစ်ချိန်တစ်ခါမှဟိုရှိကဟိုရှိကဆိုတာဒီပြစ္ဆုတ်ပံဘွားပေါ့အတိတ်ကတော့ဖြစ်ရင်ဖြစ်မှာဒီပြစ္ဆုတ်ပံဘွားမှာမကန်သားဘူးတဲ့တော်ကောင်းအနေနဲ့ကိုမကန်သားဘူးတဲ့ချမ်းသာကိုခံစားရတဲ့အခါကျတော့သိပြီးတော့သဘောကျသွားအဲ့တော့တတိယဇန်မှာပဲဝင်စားနေတော့မယ်ဆိုပြီးဒီလိုပြောကြတဲ့တော်ကောင်းတွေလည်းရှိအဲ့တော့တို့တကကြီးတွေကမကြီးတရားနာပရိသတ်အပေါင်းတော်ကောင်းတို့လည်းထိုကဲ့သို့ပြောနိုင်တဲ့တော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဒီကနေဇန္နာပြုပါတယ်ဟုတ်ပလား ဒီရစုနဲ့ပြည့်ပါစေဖျာကဲကောင်းပြီအဲ့တော့ဒီနေ့တော့ဒါကြောင့်မလို့အာနာပါနကမ္မထမ်းနဲ့တမာတိစိတ်တဝိတုဒ္ဓိကိုဒါရအောင်ကြိုးစားတဲ့သူတော်ကောင်းတွေအနေနဲ့အာနာသမထကမ္မထမ်း40တဲ့ကအပောင်းဝင်ဖြစ်တဲ့အာနာပါနကမ္မထမ်းကိုတကယ်စနစ်တကျကျင့်ကြံကြိုးကိုအထောက်ရင်သူကဲ့သို့သုဒ္ဓဇံပေါ့အောင်ငါတို့တမာတိဒီကိုဒါထူထောင်နိုင်မှာပဲလို့ဒီလိုယုံကြည်ချက်တရားတရားရှိသွားပြုလျက်စိတ်တဝိတုဒ္ဓိဘိုင်းမှာဒါမိမိတဏ္ဍာမှာစိတ်တဝိတုဒ္ဓိ ထင်ရှားဖြစ်ရေးအတွေ့အာနာပါနကမ္မထန်နဲ့တမာရီဒီကိုသုဒ္ဓဇံရတဲ့ဒီအောင်မြင်မြင်ပွားများအထုတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်ရသတည်းအာဒုသာဒုသာဒုပါ